ကျေးဇူးတော်ရှင်ဧကမဟာပန္တိတမောဂုတ်ဆရာတော်ဘုရားကြီးမရဗုရမြို့မင်္ဂလာရိပ်သာဓမ္မယုံကြီးပေါ်တွင်26ရက်တလ69နှစ်၌ဟောကြားဆုံးမတော်မူအပ်သောအနိစ္စနှင့်အနိစ္စလက္ခဏာရှင်ခင်မကဥပမာပြတရားတော်ပြောမယ်ဆိုလို့ရှိရင်ဖြင့်သောတာပန်တည်တယ်လို့အောက်မေ့ရဒါပေမဲ့ဒီဓမ္မတွေ ဘာရေးကြည့်ပါလိမ့်မလဲလို့မေးတဲ့အခါကျလို့ရှိရင်ဖြင့်သက္ကာယဒိဋ္ဌိဆိုတဲ့မိစ္ဆာဒိဋ္ဌိပြုတ်ဖို့ရေးကြည့်အဲ့တော့မိစ္ဆာဒိဋ္ဌိဆိုတဲ့သက္ကာယဒိဋ္ဌိမိစ္ဆာဒိဋ္ဌိမပြုတ်တာဘာကြောင့်ပါလိမ့်မလဲလို့မေးတဲ့အခါကျတော့သမာဓိဋ္ဌိမဖြစ်လို့ဒါဖြင့်ဒီဓမ္မတွေဟာသမာဓိဋ္ဌိဖြစ်အောင်ဆရာသမားကကူညီလို့ ဒကာဓမ္မတွေကတတိတမစင်ညနဲ့တတိတရားပညာတရားနဲ့ခန္ဓာကြည့်ကြမယ်ဆိုလို့ရှိရင်ဖြင့်သမာဓိဋ္ဌိဖြစ်ပါလိမ့်မယ်လို့မှတ်ရမယ်သမာဓိဋ္ဌိဖြစ်ဖို့ရည်ဒီဒကာဓမ္မတို့ကိုယ်ကိုယ်တိုင်ကြံစီလို့ဖြစ်တဲ့ရေးမဟုတ်ဘူး ကလျာဏမိတ်တဆရာကောင်းသမားကောင်းရမှသမာဓိဋ္ဌိဖြစ်တဲ့ရေဆိုတဲ့ဥစ္စာမှတ်ကြပါဒါကြောင့်သောတပန်နေရင်ကြောင့်မှသူတော်ကောင်းနဲ့မပေါင်းသင်ရင်သောတပန်မတည်နိုင်ပါဘူးကွာဘုရားကဟောထားတယ်သစ္စာတရားမနာရလို့ရှိရင်လေသောတာပန်မတည်ပါဘူးကွာနှလုံးသစ္စာတရားနာရညာတော့လေ သမာဓိဋ္ဌိမဖြစ်လို့ရှိရင်လေသောတာပန်မတည်နိုင်ပါဘူးကွာသစ္စာတရားနားထားရမယ်မပြီးသေးဘူးသမာဓိဋ္ဌိဖြစ်တဲ့ဉာဏ်နဲ့သစ္စာဉာဏ်နဲ့ခန္ဓာကြည့်လိုက်တဲ့အခါကျလို့ရှိရင်သမာဓိဋ္ဌိဖြစ်လာအောင်လဲမြန်အောင်ပါပဲလို့သုံးနံပါတ်လဲမှတ်ရမှာတကယ်မြင်တော့မြင်ပါရဲ့မကွာများပြန်ဘူးဓမ္မအနုဓမ္မပရိပတ်တိဖြစ်တဲ့အလုပ်ကို မပွားများပြန်ဘူးလို့ဆိုပြန်လို့ရှိရင်လေတဲ့သမာဓိဋ္ဌိမဖြစ်ဝါသောတာပန်မတည်နိုင်ဆိုတော့သောတာပန်တည်ခြင်းအကြောင်းကအင်္ဂုတ္တများမှာ၄ပါးဟောပြီးထားတဲ့အတွက်ယနေ့တော့ဖြင့်ဒကာဓမ္မတို့ဒါရကတို့ခေမကတို့ဝတ္ထုကိုနောက်မှထားပြီးခေမကတို့ဒါရကတို့ဉာဏ်ကြီး60တို့ ။ဘာကြောင့်သောတာပန်တည်သွားတယ်ဆိုတဲ့ဥစ္စာကိုသိရဖို့အရေးဟာဖြင့်ဩတမာဒိဋ္ဌိဖြစ်လို့ပဲလို့ဆုံးဖြတ်ချက်ချပါနော်။မှန်ပါဗျာ။ခိုင်းတမာဒိဋ္ဌိဖြစ်အောင်ကိုလေးလေးစားစားနဲ့ဒကာဓမ္မတွေနားထောင်ကြစို့။နားထောင်ကြစို့ဆိုတော့ဝိညာဏံဘိက္ခွေဘိက္ခုအနိစ္စံ အနိစ္စအနိစ္စဝိညာဏံတိပတ္တိတာယံဘိက္ခုတမာဒိဋ္ဌိတမာပတ္တနိဗ္ဗိန္ဒတိဒီလိုသာယုပါဠိတော်ကြီးမှာဟောပြီးဒီကလာထားပြန်တော့ဘိက္ခုယံတို့ဘိက္ခုယံတိဝိညာဏမင်းတို့တဏ္ဍာနဲ့ဖြစ်တဲ့စိတ်ဟူသည်မြတ်အနိစ္စအနိစ္စဖြစ်သောစိတ်တန်စိတ်ကိုအနိစ္စဖြစ်တဲ့စိတ် အနိစ္စအနိစ္စဝိညာဏန္တိဩအနိစ္စဝိညာဉ်ပါလားအနိစ္စဝိညာဉ်ဆိုတာအနိစ္စပါလားလို့ပတ္တန်တိရှုကြကုန်ပြီဒီစိတ်ကလေးကပထမတော့စိတ်ကလေးပဲတဲ့ဒီစိတ်ကလေးကိုဩအနိစ္စစိတ်ကလေးပျောက်ပြတ်သွားတာလေးမြင်လိုက်တော့ဩစိတ်ဆိုပေမဲ့လည်းအနိစ္စပါလားစိတ်ဆိုတာအနိစ္စပါလားအပေါ်တော့ကစိတ်နောက်ကြတော့သူဒီကားလို့ဆိုလို့ရှိရင်ပျောက်ပြက်ပြီးပြသွားတော့ သူ့လက္ခဏာပြသွားတယ်ဒါဖြင့်ပြတာကဝိညာဉ်စိတ်နောက်ဉာဏ်နဲ့စိုက်ကြည့်လိုက်တဲ့အခါကျတော့သူမမြဲတဲ့လက္ခဏာပျောက်ပြက်တဲ့လက္ခဏာဒါလေးသူပြသွားတယ်အဲ့ဒီကလေးပြသွားတဲ့အခါကျတော့အနိစ္စဝိညာဏန္တိပတ္တိဩဝိညာဉ်ဆိုတဲ့စိတ်ဟာအနိစ္စပါလားလို့ကိုယ်ကရှုလိုက်မိပါတယ် အနိစ္စစိတ်ကလေးကိုအနိစ္စလို့ရှုလိုက်မိပါလေ။သာယံဟောတိသမာဓိဋ္ဌိ။သာယံထို့သောအနိစ္စစိတ်ကိုအနိစ္စစိတ်ပဲလို့ရှုလိုက်ခြင်းသည်သမာဓိဋ္ဌိသမာဓိဋ္ဌိမြည်၏။ဓမ္မရတာပဲ။အနိစ္စစိတ်ကိုအနိစ္စစိတ်လို့အမှန်ကမြင်လိုက်လို့ရှိရင်ဖြင့်သမာဓိဋ္ဌိဖြစ်ပါပြီ။တက္ကရာဋ္ဌိနဲ့မိစ္ဆာဋ္ဌိစင်ပြေပြီ။တပည့်ကြ။ဒါဖြင့် အလုံးစကားဓမ္မတို့ကိုယ်ခန္ဓာကိုယ်ထဲမှာစားကျင်တဲ့စိတ်ကလေးပေါ်လာတယ်။ဝှစ်ကျင်တဲ့စိတ်ကလေးသွားကျင်တဲ့စိတ်ကလေးပေါ်လာတယ်။ထိုကဲ့သို့ပေါ်လာတာလေးကိုဒကာကျဒကာတက်တို့ကဖြတ်ကနေကြည့်လိုက်။ခုနကစားကျင်တဲ့စိတ်ကလေးရှိမရှိကြည့်လိုက်။ဘာတွေ့သေးတော့မရှိတာပဲတွေ့မရှိတာပဲတွေ့လိုက်တော့ဩစိတ်ဆိုတဲ့တရားလေးဟာ ပေါ်တော့ကစိတ်ကြည့်တော့မရှိတာတွေ့တယ်ပေါ်တော့ကတော့ကြည့်လိုက်တဲ့အခါကျတော့မရှိတာတွေ့တော့ဩစိတ်ဟာမရှိတာပဲစိတ်ဟာမရှိတာပဲလို့မသိဘူးလားအဲစိတ်ဟာဆိုတာကဖြစ်တာသိတာမရှိတာပဲလို့သိတာကစိတ်ပြက်တာကိုသိဩစိတ်ဟာမရှိတာပဲကိုလို့သိလို့ရှိရင်ဖြင့် မိမိတဏ္ဍာဖြစ်တဲ့စိတ်ဟာမရှိတာသိခဲ့လို့ရှင်းဖြင့်အဲ့ဒါတခါကျော်တခါတက်တို့တမာဒိဋ္ဌိလို့မှတ်လိုက်တယ်စိတ်ကလေးဖြစ်တယ်နော်ဖြစ်ပြီးကြည့်လိုက်တဲ့ညာနဲ့ကြည့်လိုက်တဲ့အခါကျတော့မရှိတော့ဘူးဒါဖြင့်ဩစိတ်ဆိုတဲ့ဥစ္စာဖြစ်တာကြည့်လိုက်တော့မရှိတာတွေ့ဒါဖြင့်စိတ်ဤမရှိတာတွေ့တယ်စိတ်မရှိတာတွေ့တယ်ဆိုသဖြင့် ဩဒီမရှိတတ်တဲ့တရားကို မရှိဘူးလို့တွေ့ခြင်းကြောင့်ဒါအမှန်တွေ့တာပဲလို့ဆိုသောကြောင့်အမှန်သိတာပဲလို့ဖြစ်သွားသောကြောင့်တာယံဟောတိတမာရိဋ္ဌိအယံဤသို့စိတ်မရှိတာကို မြင်ခြင်းတမာရိဋ္ဌိတမာရိဋ္ဌိမဲ့ခင်မြည်သည်ဟောတိဖြစ်ဩဒါပြမိစ္ဆာရိဋ္ဌိပြေးပြီမိစ္ဆာရိဋ္ဌိပြေးပြီ အဲဒါဖြင့်ဒါကျင်တဲ့စိတ်ပေါ်လာလဲချိပေသူများညူစင်တဲ့စိတ်ကလေးပေါ်လာရင်သံဃာရှိတဲ့စိတ်ကလေးပေါ်လာရင်ကြည့်ပြလိုက်ကြည့်ပြလိုက်တော့ဒကာကျော်ဒကာသစ်တို့ဘာတွေ့မလဲမရှိတာတွေ့ဩဒါဖြင့်စိတ်ဟာမရှိတာလမ်းဆုံးစိတ်ဟာဘယ်လမ်းဆုံးမှာမရှိတာ မရှိတာလမ်းဆုံးတာကိုသိလိုက်တော့ဩဝိညာဏအနိစ္စနဲ့သွားကြိုက်ဝိညာဏအနိစ္စအနိစ္စဖြစ်သောဝိညာဏဝိညာဉ်ပဲဝါစိတ်ပဲဟောစိတ်ဟာအနိစ္စပဲတမာပတ္တံစိတ်တံဘိခွေဝိညာဏဝိညာဏအနိစ္စအနိစ္စဝိညာဏနိပတ္တိ ဩဒီဥစ္စာဒီအနိစ္စစိတ်ပဲလို့သိလိုက်ပါတယ်အနိစ္စစိတ်ကိုအနိစ္စစိတ်လို့ပဲသိလိုက်အဲ့ဒါတမာရိရှိတယ်အနိစ္စစိတ်ကိုအနိစ္စလို့သိရင်တမာရိရှိလို့ဒကာရမတွေသေချာမှတ်ထားပါအဲ့ဒီတော့ဘုဒ္ဓနာမှာဒကာရမတွေသိတဲ့အတိုင်းစိတ်ဟာဒကာကျော်ဒကာသစ်တို့အမျိုးမျိုးပေါ်နေပေါ်ကျင်တာပေါ်ပါကြီးပေါ်တာကိုမကြောက်ပါနဲ့ အနိစ္စလို့မသိမှကြောက်ပါအနိစ္စလို့မသိလို့ရှိရင်ဖြင့်ငါရင်လည်းဝင်လာလိမ့်မယ်မသိတဲ့အဝိဇ္ဇာရင်လည်းငါရင်ဝင်လာမယ်ဆိုတဲ့ဥစ္စာကငါစိတ်ရင်လည်းဒိဋ္ဌိနဲ့ဆွဲခြင်းဆွဲပလိုက်တို့မဟုတ်မသိကိုမသိလိုက်ဘူးကိုယ်စိတ်မှာကိုမသိလိုက်တဲ့သဘောပေါ်လာလို့ရှိရင်လည်းအဝိဇ္ဇာကဝင်ပလိုက်ဒါဖြင့်ဒကာဓမ္မတို့ ဒီလိုယူကြပါစို့ဒကာဓမ္မတို့တဏ္ဍာဘယ်စိတ်ပဲပေါ်ပေါ်ပေါ်ခြင်းတာပေါ်ပါပုထုဇဉ်တဏ္ဍာပုထုဇဉ်စိတ်မှတပါတခြားဘာမှပေါ်စရာမရှိဘူးလို့မှတ်ပါတခြားဘာမှပေါ်စရာမရှိတော့ဘူးပေါ်တဲ့စိတ်ကလေးကိုဒကာဓမ္မတွေကပေါ်တဲ့စိတ်ကသူအရင်ပေါ်မှာပဲရှိမရှိကြည့်တာဒီနောက်မှပေါ်မှာပဲပေါ်တဲ့စိတ်ကရှိမရှိကြည့်တာက နောက်မှပေါ်တော့တတ္တဝသန္တာမှာလည်းနှစ်ခုကလည်းမဖြစ်ကောင်းဘူးပေါ်တဲ့စိတ်ရှိနေလို့ရှိရင်နောက်ကရှိမရှိကြည့်တဲ့ဉာဏ်လဲဉာဏ်စိတ်လည်းမပေါ်နိုင်ပါဘူးဒါကြောင့်ဒကာဓမ္မတို့အနိစ္စဘိက္ခွေဝိညာဏံဘိက္ခွေယံတို့ဘိက္ခုတန္တရာဘဲကိုကြောက်တဲ့ပုဂ္ဂိုလ်ဒီအနိစ္စအနိစ္စဖြစ်သောဝိညာဏံစိတ်ဝိညာဉ်ကိုအနိစ္စဝိညာဏံတိအနိစ္စစိတ်ဟူ၍ ပတ်တန်းတွေမြင်ကြကုန်ပြီအနိစ္စစိတ်ပဲလို့မြင်လိုက်တယ်နောက်ကရှုလိုက်တဲ့အခါကျတော့ဒီစိတ်ဟာအနိစ္စရောက်သွားပါဘို့လို့သိလိုက်ပါတယ်တာယဟောတိသမာဓိတိအရာဤတို့ပျောက်သွားတာမြင်လိုက်ခြင်းဒီစိတ်ကလေးပျောက်သွားတာမြင်လိုက်ခြင်းဒီသမာဓိတိသမာဓိတိအမြင်ဒီဝါမက်ဆိုင်တဲ့အမြင်ဒီသဘောကျဒါဖြင့်စိတ်ပေါ်တိုင်းပေါ်တိုင်း ကြည့်ပေးလို့ရှိရင်ဖြင့်ပေါ်လဲပေါ်လိုက်ပါမရှိတာလည်းတွေးလိုက်မယ်လို့ရှိတဲ့ပုဂ္ဂိုလ်မှာဆရာဘုန်းကြီးကမှားပါတယ်စိတ်လည်းပေါ်ပါလိမ့်မယ်ကြည့်လိုက်တဲ့အခါမရှိတာလည်းသိရပါလိမ့်မယ်သဘောကျစိတ်လည်းပေါ်ပါလိမ့်မယ်နော်ကြည့်လိုက်တဲ့အခါမရှိတာလည်းသိရပါတယ်ဆိုတော့ဩဒါဖြင့်ဝိညာဏအနိစ္စသွားကြိုက်ဝိညာဏဆိုတာစိတ်ပေါ်တယ် အနိစ္စံဆိုတာက၎င်းစိတ်မရှိတော့ဘူးလို့ပြောတယ်။အော်ဒီစိတ်ကလေးကအနိစ္စရောက်သွားပြီလို့နောက်ကဉာဏ်နဲ့သိလိုက်လို့ရှင်းဖြင့်အဲ့ဒီသိတဲ့ဉာဏ်ဟာတမာရိဋ္ဌိလို့မှတ်လိုက်စမ်း။အနိစ္စံဘိက္ခွေဘိက္ခုဝိညာဏံအနိစ္စံဝိညာဏံတိပတ္တိသာယံဟောတိတမာရိဋ္ဌိဖခင်ကတန်ရုပ်ပါဠိတော်မှာဟောတမာရိဋ္ဌိများကွာမင်းတို့က ဆရာကောင်းသမားကောင်းနင်းနာရလို့ရှင်းဖြင့်မဲ့ဟာလက်ပြောက်သေးတာကမှကြာပါသေးတယ်မရမရှိနိုင်ပါဘူးလို့သေချာဟောတယ်လက်ပြောက်သေးတာကမှခက်ပါသေးတယ်ဒကာရမတို့ဆရာကောင်းသမားကောင်းနင်းနာရလို့ရှင်းဖြင့်တဲ့မိစ္ဆာရိတိထွက်ပြေးတာအစောကြီးသမာရိတိဝင်လာတာချက်ချင်းပါပဲကဲစောကျင်တဲ့စိတ်ကလေးပေါ်လာတယ်ဒကာသိတို့ဒကာအောင်တို့ကတွေးလိုက်တာပဲရှိမရှိနောက်စိတ်နဲ့တွေးလိုက်စမ်း ရှိပါဗျာဘ누구မရှိတာတော့မေးတော့စိတ်မရှိတာတပည့်ကြစိတ်မရှိတော့ဟိုတဲ့ဩစိတ်ဆိုတာကအနိစ္စမရှိတာကလက္ခဏာအနိစ္စလက္ခဏာမရင်စိတ်ကအနိစ္စနော်စိတ်ကအနိစ္စရောက်မဲ့တရားပေါ့ဗျာစိတ်ကဘာတော့ကြည့်လိုက်တဲ့အခါကျတော့ရောက်မရောက်ကြည့်လိုက်စမ်း ရှိတယ်ညံနဲ့ကြိုက်တဲ့အခါကျတော့ရောက်သွားရောက်သွားတော့ဩသူဒီအနိစ္စတရားမို့သူ့လက္ခဏာပြသွားပြီအနိစ္စတရားမို့ပါတော့သူ့လက္ခဏာပြသွားပြီလို့ဒကာကျွဲတို့ဒကာတစ်တို့ကမသိလိုက်ဘူးသိတာလေးဘာခေါ်ကြလဲသမာဓိဋ္ဌိသိတာလေးဘာခေါ်ကြသမာပတ္တန်နေပင်သမာမဖောင်းပြန်ပတ္တန်ပတ္တန်တော့မြင်ခဲ့တယ်ရှိတော့သမာဓိဋ္ဌိ မဲ့တမာဒိဋ္ဌိဖြစ်ပြီးဟောတိဖြစ်ဆိုတော့တက္ကာဒိဋ္ဌိပြည့်ပြီသက္ကရာဒိဋ္ဌိရောပြည့်ပြီဒကာရမတို့ဥစ္စေရဒိဋ္ဌိရောဒိဋ္ဌိဟူသွေးအကုန်ပြည့်ပြီသက္ကာယနှင်ထုတ်ပြတာနဲ့ရေတော်မြင့်နှင်ထုတ်ပြတာနဲ့ကျန်တဲ့60ပါးသောဒိဋ္ဌိတွေအကုန်ပြည့်ဒါဖြင့်စိတ်ကလေးပေါ်လာလို့ရှင်ဩအနိစ္စပေါ်လာပြီကြည်လိုက်ညံနေတာကြည် ဉာဏ်နဲ့ကြည့်လိုက်ရှင်ရှိသေးရဲ့မရှိရင်လက္ခဏာပေါ်လာဒါရင်ပေါင်းလိုက်စိတ်ပေါ်တော့ကနေစာနောက်မရှိတာရင်မြင်လိုက်တာကလက္ခဏာအနေစာရဲ့လက္ခဏာကိုမြင်ပါသဘောပါဘယ်လိုလက္ခဏာမြင်ဒါဖြင့်ရှေ့ပိုင်းကအနိစ္စနဲ့လက္ခဏာနောက်ပိုင်းကမြင်တာကသမာဓိဋ္ဌိဒါဖြင့်အနိစ္စလက္ခဏာကိုမြင်သောကြောင့် နောက်မြန်မှုသည်သမာဓိဋ္ဌိလို့မှားသိကြပါလားဩတော်တော်လေးကိုတရားဓမ္မတွေဒါတလုံးနဲ့ကိုပဲရှင်းတဲ့ရှင်းအောင်ပြောနေတယ်ဒီစိတ်တလုံးပြောလိုက်လို့ရှိရင်တရားကျွဲတရားသိတရားအောင်တော့အတူတူပဲနော်ကပြန်ပြောပါအောင်မယ်တရားဓမ္မတွေသန္တာဖျားဆိုဝန်းထဲမှာစားကျင်တဲ့စိတ်ကလေးပေါ်လာတယ်တရားဓမ္မတွေဒါပါလေးပါလေစားကျင်တဲ့စိတ်ကလေးဒါပြန်သူဟာ အနိစ္စပေါ်လာတာပဲအနိစ္စပေါ်လာတာပဲသဘောကျရဲ့ဒါတပည့်တို့ကြားဘူးတာနဲ့တခြားစီဖြစ်နေပါကောလားဆိုတော့နိစ္စဆိုတာမရှိတာဒါတပည့်တို့ကကြားဘူးပါတယ်ခင်ဗျာအခုတော့ပေါ်တဲ့စိတ်ကလေးကိုနိစ္စလို့ရှင်ဘုရားကဟောနေတယ်ဆိုတော့အိုးတရားဓမ္မတွေညံမပြားပါနဲ့အနိစ္စရောက်မဲ့တရားပေါ်လာတယ်လို့မှတ်ထားပါဘုရားသဘောကျဘာပေါ်လာပါ့ အနိစ္စရောက်မှတရားပေါ်လာတာမှမသိလို့ရှိရင်အနိစ္စရောက်တဲ့လက္ခဏာကိုဘယ်သူမှသိမှာမဟုတ်ဘူးသိနိုင်မှာမသိနိုင်ပါဘူးအနာပေါက်တာမှမသိတဲ့ပုဂ္ဂိုလ်ကအနာပြောက်တာသိလိမ့်မယ်ဆိုတာဘယ်တော့မှမတွေးကြနဲ့အနာပေါက်တာ မသိတဲ့ပုဂ္ဂိုလ်ကအနာပြောက်တာကိုမသိနိုင်ဘူးဆိုတာသိရပါဘူးဒီမှာလဲအနိစ္စပေါ်လာတာမှမသိလို့ရှင်အနိစ္စလက္ခဏာကိုမသိဘူး တပည့်ကြအနိစ္စပေါ်လာတာမှမသိလို့ရှိရင်အနိစ္စလက္ခဏာကိုဒါဖြင့်ဩဒီဥစ္စာပေါ်လာလို့ရှိရင်ဒါအနိစ္စတရားအဲ့ဒီပေါ်တော့ကလည်းဒါပေါ်လာတာဘုန်းကြီးကပြောတာပါပေါ်သူပေါ်နေတယ်ခင်ဗျားတို့အသိလည်းမလာသေးပါဘူးသို့တော့သူရှိကပေါ်သွားတာအနိစ္စတရားလေးလို့ပတ်ထားတယ်နောက်ကြည့်လိုက်တဲ့အခါကျတော့ဒကာဓမ္မတို့ရှိသေးရဲ့မရှိပါ မရှိတော့တရားဓမ္မတို့ဘာတွေ့လုံးဆိုလို့ရှိရင်ဖြင့်လက္ခဏာကိုတွေ့တယ်ကြည့်လိုက်တော့ဘာတွေ့ဘဒုဤလက္ခဏာတွေ့သလုံးလို့လိုက်လိုက်တော့မှဩအနိစ္စဤလက္ခဏာသွားတွေ့ဒါကြောင့်အနိစ္စလက္ခဏာသုတ်ဒုက္ခလက္ခဏာသုတ်အနတ္တလက္ခဏာသုတ်လို့ဟောတယ်အနိစ္စသုတ်ဒုက္ခသုတ်အနတ္တသုတ်လို့မဟုတ်ဘူးလက္ခဏာသိဖို့အရေးကြီးတယ်ကွာ သဘောပါလားဒါရင်ပေါ်လာတာဘာခေါ်ကြမလဲဓာတုကသူပေါ်နေတာအနိစ္စပေါ်နေတာနော်အနိစ္စပေါ်နေတာအဲ့တော့အနိစ္စပေါ်နေတယ်လို့သိထားကြတဲ့ကိုကနောက်ညာနဲ့ဒကာဓမ္မတွေကြည့်လိုက်တာပေါ့ကြည့်တဲ့အချိန်ကြတော့ဒီအနိစ္စတွေ့သလားသူမရှိတဲ့လက္ခဏာတွေ့ဒါဖြင့်ဒကာဓမ္မတို့ပေါင်းကြပါစို့ဆိုတော့မှဩ တပည့်ရတော့မသိလိုက်တာကမသိတပည့်ရတော့မသိလိုက်တာက အနိစ္စတပည့်ရတော့သိလိုက်တာကလက္ခဏာသဘောကျတပည့်ရတော့မသိလိုက်တာကသိလိုက်တာကဟောတာပဲအနိစ္စနဲ့လက္ခဏာကိုသွားသိအနိစ္စလက္ခဏာသွားသိဒါတွေကဒကာရမတို့ဝိသုရိမတ္တရာဆရာကြီးကလည်းအနိစ္စံဒီခန္ဓာပြင်စကခန္ဓာပြင်စကကိုဆိုတာกว่าခန္ဓာပေါ်နေတော့မဆိုတာလေ အနိစ္စလက္ခဏာဆိုတာဘာတော့ဖြစ်ပြီးမရှိတာကလက္ခဏာกว่าမရှိတာကမရှိတာကလက္ခဏာရှိတာကအနိစ္စဘူးအဲ့တော့ရှိတုန်းကတော့ဒကာဓမ္မတွေညံမမဝင်နိုင်သေးပဲကိုအဲ့တော့အနိစ္စရောက်မဲ့တရားပေါ်လာတာနောက်တကတဲ့တကအောင်တို့ကညံနေကြည့်လိုက်တော့ခொနည်းစိတ်ကလေးပဲနဲ့တော့မရှိတာကလက္ခဏာဘဒုဤလက္ခဏာတုံးဆိုတော့အနိစ္စဤလက္ခဏာ သဘောကျဘဒုဤလက္ခဏာပါလိမ့်အနိစ္စဤလက္ခဏာဆိုတော့ဩဒါဖြင့်ဒကာဓမ္မတို့ကျွတ်တို့သည်အနိစ္စနဲ့လက္ခဏာအနိစ္စလက္ခဏာဆိုတဲ့ဥစ္စာဒီလိုကွဲပြီးဒကာကသိထားတော့မှငကိုတုံးကလည်းပေါ်လာတဲ့ဓမ္မလေးကိုလည်းငါသူမစွဲတော့ဘူးအဲအနိစ္စလေးပေါ်လာတာနောက်ပြောက်ပြက်သွားတယ်မြင်လိုက်တော့လက္ခဏာပြသွားပြီ မဆုံးနိုင်ဘူးလားအဲ့တော့အဖြစ်မှာလေဒကာဓမ္မတို့တက္ကာရိတိပြုတ်ပါလေပျောက်ပြက်သွားတဲ့အခါမှာရောပြုတ်တာပဲဖြစ်တုန်းကလည်းဩဒါအိဋ္ဌပေါ်လာတာပဲလို့ခင်ဗျားတို့ညာနဲ့မှန်းလိုက်လို့ရှိရင်လေပုဂ္ဂိုလ်တ attva ရှိသေးရဲ့နောက်သေးချာညာနဲ့ပုဂ္ဂိုလ်တ attva ပေါ်လာလည်းမဟုတ်ဘူးကြည့်လိုက်ဦးမယ်သေးသေးချာချာဆိုတော့လေသူ့လက္ခဏာပြသွားမရှိတဲ့လက္ခဏာပြတယ် မပြဘူးလားမရှိတဲ့လက္ခဏာပြသွားတော့ပေါင်းလိုက်တခါကျွတ်တခါသစ်တုကအဲဒါဖြင့်ပေါ်တော်မှာအိဋ္ဌာမရှိတော့လက္ခဏာပေါင်းလိုက်ပါအဲ့ဒီအိဋ္ဌာလက္ခဏာကိုခင်ဗျားတို့နောက်ကညာနဲ့မြင်လို့ရှိရင်တာယဟောတိသမာဓိဖြင့်အိဋ္ဌာလက္ခဏာကိုမြင်လို့ရှိရင်ဖြင့်အဲ့ဒါသမာဓိဖြင့်ပဲဟိအိဋ္ဌာလက္ခဏာမြင်သမာဓိပါဗျာကောင်းပြီတဲ့ တမာမဖောက်မပြန်ပတ္တတိမြင်ตาယံဟောတိตาယံထိုခဲ့သို့မြင်ခြင်းသည်ตาယံထိုခဲ့သို့မှန်ကန်မြင်ခြင်းသည်တမာဒိဋ္ဌိတမာဒိဋ္ဌိမြည်ဩဒါဖြင့်ဖြစ်ပေါ်လာတာကဘာခေါ်ကြမလဲကြည့်လိုက်တော့မရှိတော့ပေါင်းလိုက်စမ်းအဲအနိစ္စလက္ခဏာကိုနောက်ဉာဏ်ကမမြင်ဘူးလားမြင်ပါဘူးမြင်တဲ့ဉာဏ်တမာဒိဋ္ဌိ ရှေ့ပိုင်းကအနိစ္စနဲ့လက္ခဏာနောက်ပိုင်းကရှေ့ပိုင်းကနောက်ပိုင်းကအဲဓမ္မသာလင်ဒကာဓမ္မတို့တဲ့တက္ကရာဒိဋ္ဌိအစိုးကြီးကဖြုတ်သီးဟာဒီနည်းနဲ့သာရှုလို့ရှိရင်ဖြင့်ခမရတို့တမာဒိဋ္ဌိမဲ့ကမပေါ်ပါနဲ့ဆိုလို့မရတော့နမောယံဒကာဓမ္မတွေသုံးပေါက်ရှိအောင်ပြန်ပြောပါဦးမယ်ရှင်းအောင်နော် ကဲစားခြင်းနဲ့စိတ်ကလေးပေါ်လာတယ်လောဘစိတ်ပေါ်တယ်ဆိုပါတော့ဘာပေါ်လာလဲနိစ္စပေါ်လာတပည့်ကြတို့တော့ယောဂီကဒါပေါ်လာတာသိပလားလို့ငါတို့ဘယ်သိမလို့လဲသိတဲ့စိတ်ကတခြားပဲနောက်မှပေါ်ရမှာနောက်ကြတဲ့ခါကျဒီစိတ်ကလေးဘုန်းကြီးကအဲသရကစိတ်တံသရကစိတ်တံတိပဇာနာတိနောက်ကသိအောင်လုပ်ခဲ့ဆိုပြီးသိအောင်လုပ်တဲ့အချိန်ကြတော့ သိတဲ့စိတ်နဲ့သိနေရတော့ဘုနဲ့ကရှိတာကမရှိတော့ဘူးမှန်ပါပါဥပမရှိသေးမရှိတော့ဘူးဘ누구မရှိတာတော့ဆိုလို့ရှိရင်ဖြင့်ဒကာဓမ္မတို့အနိစ္စလေးဟာမရှိတဲ့လက္ခဏာပြသွားပြီမှန်ပါပါအနိစ္စတရားဟာမရှိတဲ့လက္ခဏာဒါဖြင့်အနိစ္စလက္ခဏာကိုနောက်ကမသိဘူးလားသိပါဘူးအဲ့ဒါဘာခေါ်ကြလဲဩပမာရိတိဖြစ်ဖို့ဆိုတာဒီလိုပါလား ပေါ်လာတာအိဋ္ဌာမရှိတာကလက္ခဏာအိဋ္ဌလက္ခဏာကိုနောက်ကနေသိတာကထို့အတူဒုက္ခပေါ်လာတာဒုက္ခကြည့်လိုက်တော့မရှိတာကဒုက္ခလက္ခဏာနောက်ကသိတာကပေါ်လာတာလေးကအနတ္တအဲကြည့်လိုက်တော့မရှိတာလက္ခဏာဟောသိတာကအဲ့ဒီသမာဓိကဘာသိကြုံဆိုတော့အနတ္တဤလက္ခဏာကိုသိတယ်နေစာဤ ဒုက္ခဤဩလက္ခဏာသိမှဒကာရမတို့နမရှိတာသိနေမယ်ဆိုလို့ရှိရင်ဖြင့်ခိုင်တာသိဖြစ်နေမှာပေါ့သဘောကျရှိတာသိဆိုလို့ရှိရင်သတ္တရဝင်နေမယ်အတ္တရင်လည်းဝင်နေမယ်ရှိတာကိုတော့ဖြင့်ဒကာရမတို့နှစ်စိတ်မပြိုင်နိုင်တဲ့အတွက်ရှိတုန်းကသူ့ဟာသူတိုင်းရှိတာပဲကျွတ်တော့မသိဘူးကျွတ်တော့သိတဲ့အချိန်ကျတော့မရှိတာပဲသိကျွတ်တော့သိတဲ့အချိန်မှာ ဒါဖြင့်ရှိတုံးကဘာခေါ်ရမလဲအင်းကြည့်လိုက်တော့မရှိတာဘာတော့အဲ့ဒီလက္ခဏာကိုမရှိတဲ့လက္ခဏာကိုဒကာဓမ္မတွေရှိရကမရှိတဲ့လက္ခဏာမသိလိုက်ဘူးလားသိတာလေဘာခေါ်ကြဒီသမားလေးတွေဒီသမာကမှန်ကန်တယ်ဒိဋ္ဌိကမြင်တယ်ပေါင်းလိုက်တော့အမှန်ကန်မြင်တယ်အမှန်ကန်ပဲလို့မြင်တယ်ဆိုတော့ အနိစ္စရဲ့လက္ခဏာကိုအမှန်ကမြင်တယ်ဘယ်လိုမှတ်ကြမလဲဒါကတရားသားကြီးပြောနေရတဲ့အတွက်တကယ်အလုတ်ခွန်မှာအမြင်မှန်ကိုပြနေရတဲ့အတွက်ဒကာဓမ္မတို့ကပုံမူဂိယုဆက်ရမယ်နေလို့မှတ်ပါအလုတ်ခွန်ကိုအမှန်ကန်ပြနေရလို့နော်မှန်ပါဘူး gain ဒါဖြင့်ဘယ်တရားပေါ်ပေါ် ပေါ်ခြင်းတဲ့ပုရုဇဉ်စိတ်ပေါ်ခြင်းတာပေါ်ပေါ်လာရင်ဘာခေါ်ကြကြည့်လိုက်ညာနဲ့ကြည့်လိုက်တာအဲမရှိတော့မရှိတာကအိဋ္ဌိလက်ခံဒါဖြင့်နောက်ကသိတာလေးကဘာကိုသိကြုံလို့မေးလို့ရှိရင်ဘယ်နဲ့ပြောကြအဲနောက်ကကြည်တိုင်းကြည်တိုင်းအနိစ္စရဲ့လက္ခဏာကိုသိရနောက်ကကြည်တိုင်းကြည်တိုင်းဒုက္ခရဲ့လက္ခဏာကိုသိရနောက်ကကြည်တိုင်းကြည်တိုင်း အနတ္တရဲ့လက္ခဏာကိုသိရမယ်ဆိုသဖြင့်ဩဒါရင်ပေါ်တာကအနိစ္စမရှိတာကလက္ခဏာပေါ်တာကဒုက္ခမရှိတာကပေါ်တာကအနတ္တလူရင်တော့ဒီလိုပါအနတ္တရောက်မဲ့တရားပေါ်လာတယ်အနိစ္စရောက်မဲ့တရားပေါ်လာတယ်ဒုက္ခရောက်မဲ့တရားအဲ့ဒီပေါ်လာတော့ကလည်းတခါသိတခါအောင်တို့သူပေါ်နေတော့နောက်စိတ်ကြွလို့ရှုတဲ့စိတ်ကလည်းမပေါ်နိုင်သေးဘူး မပေါ်နိုင်သေးတော့ဘူးသူ့ကိုကျွတ်တို့ကမြင်တယ်လို့မဆုံနဲ့အင်းနောက်သေးချာပြန်ပြီးကြည့်လိုက်တဲ့အခါကျတော့သူ့တွေ့သလားလက္ခဏာသွားတယ်လက္ခဏာကဘာလက္ခဏာတုံးကတော့မရှိတဲ့လက္ခဏာလက္ခဏာကဘာပါလဲမရှိတဲ့လက္ခဏာသွားပြီးဒီကလာတွေ့လိုက်တော့မရှိတာကတရားဓမ္မတို့ပင်ကိုယ်ကဘာမှမရှိတာလားအနိစ္စဤမရှိတာလား အဲအနိစ္စရောက်မဲ့တရားဤမရှိတဲ့လက္ခဏာကိုတွေ့ပါတယ်။သဘောကျအနိစ္စရောက်မဲ့တရားဤဒါဖြင့်ရှိနေအနိစ္စမရှိမှသာရင်လက္ခဏာကသူ့လက္ခဏာကထင်ရှား။ဒါကြောင့်လူတူးတယောက်ကိုမင်းတို့သိမယုံကြနဲ့ဦးနေတော့အကဲခအောင်ဆိုတာဒကာဓမ္မတို့လူတူးတယောက်ကိုခင်ဗျားရဲ့အိမ်မှာ မွေးကြတဲ့ခါကြလို့ရှိရင်သိပ်ပြီးမချိန်မွညံ့သိပ်မရောနှောကြနဲ့အကဲခအောင်ဆိုတာဒကာရမတို့နောက်သူ့လက္ခဏာကိုကဲခမှာဘာကဲခမှာသူ့ကိုအခုကဲခနေလို့ဘူးပဲနောက်ကြအောင်နောက်ကြအောင်ကဲခရမှာမဟုတ်လားဒီကခိုးတတ်တလားဖွက်တတ်တလားကောက်တတ်တလားချစ်တတ်တလားဂုံတိုက်တတ်တလားအစရှိသေးတယ်သူ့လက္ခဏာနောက်မှာပေါ်မှာရှင်းညဒီမှာလည်းပေါ်နေတော့ဘယ်နဲ့ခေါ်ကြမလဲ အနိစ္စရှိလိုက်တဲ့အချိန်ကြတော့မရှိတော့မရှိတာသူ့လက္ခဏာပေါ့သဘောကျပေါင်းလိုက်တာဖြင့်အဲ့ဒါကိုနောက်ကနေပြီးသိတာကဗာဒိဋ္ဌိဒါဖြင့်တမာဒိဋ္ဌိဆိုတာအနိစ္စလက္ခဏာသိမှတမာဒိဋ္ဌိဒုက္ခအနတ္တလက္ခဏာသိမှဒါကြောင့်ဘုရားကအနိစ္စလက္ခဏာသုတ် ဒုက္ခလက္ခဏာသုတ်အနတ္တလက္ခဏာသုတ်လို့ခေါ်လိုက်လက္ခဏာမပါဘဲနဲ့မပြီးဘူးကွာရှင်းရပါလားဩဒါဖြင့်ငါသစ်တို့ရှုတိုင်းရှုတိုင်းထင်ရှားအောင်လို့သာပြောတာပါခင်ဗျားတို့တွေ့တာကတော့လက္ခဏာကြီးတွေ့တာပါပဲမရှိတဲ့လက္ခဏာမရှိတဲ့လက္ခဏာမရှိတဲ့လက္ခဏာကြီးတွေ့တာပဲသဘောပါအဲ့တော့မရှိတဲ့လက္ခဏာကအနိစ္စလက္ခဏာမရှိတဲ့လက္ခဏာကိုသိတာက ဒါဖြင့်တမာကမှန်ကန်တာဒိဋ္ဌိကမြင်တာပေါင်းလိုက်တော့အမှန်ကန်မြင်တာဆိုတော့အနိစ္စလက္ခဏာကိုသွားမြင်တယ်ဒါကြောင့်ငါမပြောဘူးလားဒီပုဂ္ဂိုလ်ဆိုးတယ်ဆိုတာဟောသူ့လက္ခဏာနောက်မှသိသူ့ရှိတုံးသိတာလားသူ့လက္ခဏာနောက်မှသူအလုံးပေါ်လာမှသိတာအဲသူ့သဘောပတ္တိအဆုံးပေါ်လာတာသိမှလက္ခဏာသိဒါဖြင့်ဓမ္မတို့ရှိတာ အနိစ္စလို့ပွားပြီးတော့မရှိတဲ့သဘောလေးကသူအနိစ္စရောက်မဲ့သဘောလေးပေါ်လာလို့အနိစ္စလို့ဆိုလိုက်ပါတယ်သဘောရရှိတယ်ပေါ်လာတဲ့သဘောလေးကပါလားအနိစ္စမရောက်ဘဲနေမှလည်းရောက်မှာအဲ့ဒါကြောင့်ပေါ်လာတဲ့ဓမ္မလေးပါခေါ်ကြညံနဲ့ကြည့်လိုက်တော့မရှိတော့လက္ခဏာတွေ့ပေါင်းလိုက်အနိစ္စလက္ခဏာနော်ကဲတော့ ငကိုတုန်းကတည်းကအနိစ္စတွေ့ထားတော့ဩငါပဲသူပဲလို့ဆိုတော့တက္ကရာရှိရှားခုသေးရဲ့နောက်မရှိတာတွေ့တော့လဲဩဒီဥစ္စာငါမဟုတ်တာသိပြလိုက်တာဒီလိုနှစ်ချက်ဝေဖန်လို့ရပရမတွေ့တုန်းကတည်းကဖြစ်ပေါ်လာတဲ့တရားလေးအနိစ္စလို့တွေ့ထားနောက်ဉာဏ်နဲ့ကြည့်လိုက်တော့မရှိတဲ့လက္ခဏာတွေ့လိုက်တော့ဒကာသစ်တို့ဒကာအောင်တို့ကစဉ်းစားပါလားဩဒီဥစ္စာဒီကားလို့ဆိုရင်ဖြင့် အနိစ္စဆိုတဲ့တရားအနိစ္စရောက်မဲ့တရားမို့အနိစ္စလက္ခဏာပဲပြသွားတယ်လို့သမာဓိဋ္ဌိကဆုံးဖြတ်ချက်မချဘူး။အဲ့ဒီဆုံးဖြတ်ချက်ချတာကိုချရတဲ့သဘောလေးဘာခေါ်ကြလဲ။ဒီသမာဓိဋ္ဌိဆိုတာသမာကမှန်ကန်တာ။သဘောကျ။ဒိဋ္ဌိကမြင်တာအမှန်ကန်မြင်တယ်တဲ့။ဖြစ်ပေါ်တော့ကလည်းသူအနိစ္စလို့မြင်တယ်။နောက်ကြတဲ့အခါကျလို့ရှင် တကယ်တမ်းဉာဏ်နဲ့စူးစိုက်ကြည့်လိုက်တဲ့အခါကျလို့ရှိရင်သူ့လက္ခဏာကိုသေချာမြင်လိုက်ရမြင်လိုက်ရဘူးလားဒါဖြင့်အနိစ္စလက္ခဏာဆိုတဲ့ဥစ္စာဒကာဓမ္မတို့အနိစ္စမရှိဘဲနဲ့အနိစ္စလက္ခဏာပြောလို့မရဘူးဒါကြောင့်ပေါ်လာတဲ့ဓမ္မဘာခေါ်ရမလဲဉာဏ်နဲ့ကြည့်လိုက်တဲ့အခါမရှိတဲ့လက္ခဏာပေါ်လိုက်တော့ဩအနိစ္စနဲ့လက္ခဏာနဲ့ဟာတခြားစီပါသေသေးချာချာမှပါတဲ့ဥစ္စာ ခင်ဗျားတို့သေသေးချာချာမှတ်လို့ရှိရင်ဒီဥစ္စာပြောရတာကလွယ်ကူတာမဟုတ်ဘူးစကားတော့ဖြင့်နှလုံးနဲ့ပဲစကားတော့နှလုံးနဲ့ပဲတရားဓမ္မတို့တော့အယူဆမှာသိရေးကြီးနမလို့ရှိရင်ခင်ဗျားတို့အနတ္တလက္ခဏာ၃ဆိုတော့အနတ္တကဘယ်သူတုံးလက္ခဏာကဘယ်သူတုံးမင်းခင်ဗျားတို့နှစ်ခုဖွဲမရင်ဘယ်သူမှဖြေတတ်တော့မှာမဟုတ်ဘူးဖြေတတ်ပါဖြေတတ်ပါအခုတော့ဒီလိုယူလိုက်ပါဝိသုဒ္ဓိမတေကရာဆရာလည်းအနေစမ်းဒီခန္ဓာပြင်စကံ ။ဟောခန္ဓာ၅ပါးတဘာဝပေါ်လာရင်အိဋ္ဌတာမှတ်လိုက်။နော်လက္ခဏာကြတော့ဘယ်နဲ့ဘယ်နဲ့ဘာဟုတ်တော့အဘာဝထေနလက္ခဏာဖြစ်ပြီးမရှိတဲ့သဘောလေးကသူ့လက္ခဏာပဲ။သေရတဲ့သဘောသေမယ်လို့ပေါ်လာတဲ့တရားလေးကသေသွားတော့ဟောသူ့လက္ခဏာမရှင်းဘူးလားကွာ။သေမယ်လို့ပေါ်လာတာကသေကံကြီးပေါ်လာတာကအနိစ္စ။အဲသေပြလိုက်တာကလက္ခဏာဆိုတော့ဩငါပြောတာမှန်ဘူးလားကွာ။ငကိုယ်တွေကဒီလိုလည်းမခံနဲ့။ လက်ခံလို့ရှိရင်ဒီလိုဖြစ်လိမ့်မယ်ဆိုတာသူ့လက္ခဏာမပြဘူးလားဒီလိုနှစ်ခုတွဲယူမှရတော့မပေါ့သဘောပါလားအင်းဒီဥစ္စာဒကာဓမ္မတွေကသမဉာဏနဲ့ထောင်လို့မရဘူးနမယအနိစ္စနဲ့လက္ခဏာခင်ဗျားတို့ရှုပ်ချီရဲ့မရှုပ်ဘူးလားရှုပ်ဒါပြန်ပေါ်လာတဲ့တရားတွေဘာတရားပေါ်လာလားကိုယ်တဏ္ဍာဘာဆိုကြမလဲအဲအနိစ္စလို့သိလိုက်ကြတဲ့ကတမာရိဋ္ဌိဖြစ်ပြီ သမာဓိဖြစ်နေပြီတဲ့အနိစ္စဆိုမှအနိစ္စရောက်မဲ့တရားပေါ့ဗျာသဘောကျဒီတဲ့ကုကငါငါပေါ်လာတာသူပေါ်လာတယ်ယောက်ျားပေါ်လာတာမိန်းမပေါ်လာတာဟုတ်သေးရဲ့မဟုတ်ပါဘူးသိကြတော့ပြီနောက်ကြည့်လိုက်တဲ့အခါကျတော့ဒီလောဘလေးဖြစ်စေဒေါသလေးဖြစ်စေကြောက်တဲ့လက္ခဏာလေးမပြလားမင်းသူ့လက္ခဏာသူထုံးပြသွားပြီထိုးပြသွားပြီလို့မဆိုနိုင်ဘူးဒါဖြင့်ဓမ္မတို့ ဩအနိစ္စလက္ခဏာဆိုတာအနိစ္စအနိစ္စရှိမှလက္ခဏာပြနိုင်တယ်ဒုက္ခရှိမှဒုက္ခလက္ခဏာပြနိုင်တယ်အနတ္တရှိမှနုငကောမှဘာမှမရှိတဲ့ဥစ္စာပြင်လက္ခဏာကဘာသွားပြအဲ့ဒီလိုမဝေဖန်တတ်ပြီရှင်မဖြင့်တကယ်ကြွယ်သိဆိုးရသွားတယ်နော်ကဲအခုရှင်းပါဗလားအနိစ္စနဲ့လက္ခဏာကွဲဗလား ဖြစ်ပေါ်လာရင်မနဲ့ဆိုကြမယ်ကြည့်လိုက်လို့မရှိတဲ့အခါလက္ခဏာပဲပေါင်းလိုက်ဟောဒါဖြင့်ခင်ဗျားတို့ကအနိစ္စနဲ့လက္ခဏာနဲ့ဟာဒကာရမတို့အနိစ္စရှိမှလက္ခဏာပြတယ်နော်အနိစ္စရောက်မဲ့တရားမှမရှိလို့ရှိရင်လက္ခဏာပြဖို့တော်ခဲပါတယ်သဘောကျကောင်းပြီဒါဖြင့်ခေါင်းကပြောခဲ့တဲ့စကားပြန်နေကုန်းချုပ် အနာပေါက်တာမှမသိတဲ့ပုဂ္ဂိုလ်ကအနာပြောက်တာလည်းမသိပါဘူးသိပါဘူးသိပါဘူးဒါပြန်အယူပေါ့ဗျာသဘောကျအနာပေါက်တာမှမသိတဲ့ပုဂ္ဂိုလ်အနာပြောက်တာဘယ်လိုသိမသိနိုင်ဘူးဆိုတာကသဘောကျဒါပြန်ခင်ဗျားတို့အနိစ္စရောက်မဲ့တရားပေါ်လာတာကဘာလေးပေါ်လာပေါ်လာအနိစ္စရောက်မဲ့တရားပေါ်လာဉာဏ်နဲ့ကြည့်လိုက်တဲ့အခါကျတော့ မရှိတော့ပျောက်ပြက်သွားတယ်အတန်းပေါင်းလိုက်ဒါဖြင့်အနိစ္စနဲ့လက္ခဏာနဲ့ကဒကာရမတို့အနိစ္စရှိမှလက္ခဏာပြမှာပဲအနာပေါက်မှပျောက်တာပြမှာအနာပေါက်တာမှ မသိတဲ့ပုဂ္ဂိုလ်ကပျောက်တာလည်းသူသိတော့မှမဟုတ်ဘူးတပည့်ကြဒါကြောင့်ပြီးဒီမှာဘုရားဒေသနာတော်တွေကအမှန်တမ်းသိမွေ့နေနေခက်ခဲတယ်ဆိုတော့ဒကာအောင်တို့ယုံလားယုံပါဗျာ ဒါကြောင့်ဝိသုရိမတ္တရာကျအနိစ္စံတိခန္ဓာပြန်စကံဆိုခန္ဓာငါးပါးတစ်ပါးပါးယူกว่าတဲ့အနိစ္စဆိုတာအဲ့ဒါယူမှတဲ့ရဲတဲ့နှုတ်လက္ခဏာပြောစမ်းပါအောင်ဆိုတော့အိုဖြစ်ပြီးမရှိတဲ့သဘောလေးကသူ့လက္ခဏာဘောกว่าဖြစ်ပြီးမရှိတဲ့သဘောလေးကဒါဖြင့်ဒီလိုမှသဗ္ဗေသင်္ခါရအနိစ္စနဲ့သွားကြိုက်သဗ္ဗေဒံသင်္ခါရဒုက္ခနဲ့ရောသဗ္ဗေဓမ္မအနတ္တနဲ့အေးဒါဒီလိုကြမှာ ပြီးတော့မှတခါခမရတို့နာနေကြဖြစ်တဲ့အနိစ္စလက္ခဏာသုတ်ဒုက္ခလက္ခဏာသုတ်အနတ္တလက္ခဏာသုတ်ဆိုတော့လက္ခဏာတွေကအရေးမကြီးဘူးလားကြီးပါဗျာတကယ်လို့လက္ခဏာကိုမသိဘဲနဲ့ခမရတို့အနိစ္စကိုသိနေမယ်လို့ဆိုလို့ရှိရင်လေတဲ့အထယ်ရှိနေမှာပဲမရှိဘူးမရှိပါဘူးခိုင်းတာဖြင့်ဒကာဓမ္မတို့အနိစ္စနဲ့လက္ခဏာဖြင့်ဒကာကျွယ်ရှင်းမလားရှင်းပါပါဗျာဒကာသမဒကာကျောသနာ အဲဒါကတိတ္တသန္တနာ၌ဖြားဆိုအိတ်ရှင်တဲ့စိတ်ကလေးပေါ်လာတယ်။ဘာတွေးကြ။နေဆက်ပေါ်လာတာပဲကိုယ်ကတော့မသိဘူးပေါ့ဗျာကုညာနဲ့ကသိထား။နောက်ကြတော့အိတ်ရှင်တဲ့စိတ်ကလေးကြည့်လိုက်စမ်း။ကြည့်ပြအောင်လည်းကြည့်နော်။မကြည့်ရင်လည်းအိတ်သွားလိမ့်မယ်။ မရှိရင်တော့အိတ်တော့မှာပဲကြီးရင်တော့အိတ်သေးရလားမကြီးလိုက်တဲ့အခါကျတော့ကြီးတဲ့စိတ်ပေါ်လာတဲ့ကမျိုးလုံးကျယ်လာတဲ့ကဒကာရမတို့အိတ်ရှင်နဲ့ထိနာမိတဲ့စိတ်တန်ခိတ္တစိတ်ကလေးကရှိသေးရမရှိတော့ဘာပြောသွားလက္ခဏာပြောသွားတော့ဩဒါလေးကလည်းငါအိတ်ရှင်တာမဟုတ်ပါလားအိဋ္ဌလက္ခဏာလေးပါလားသူအိတ်ရှင်တာမဟုတ်ပါလားအိဋ္ဌလက္ခဏာလေးပါလားဒီမှာရှင်းသွား မရှင်းလေဘူးလားဒါဖြင့်ဒကာရမတို့ဒီတရားကိုလေးစားစွာမှတ်တော့မှာရှေ့ပိုင်းကအနိစ္စလက္ခဏာနောက်ပိုင်းကကြည့်တာကသမာဓိရှေ့ပိုင်းကနောက်ပိုင်းကအဲဒီနှစ်ခုကိုခမည်းတော်ကကြိုက်ကြိုက်သွားရမှာရှေ့ပိုင်းကဒုက္ခလက္ခဏာနောက်ပိုင်းကရှေ့ပိုင်းကအနတ္တလက္ခဏာ အဲ့ဒီလိုသာကြိုက်သွားမယ်ဆိုတော့ခမည်းတော်မှာတမာရိထိကြီးနောက်ပိုင်းကမများဘူးလားမများပါဘူးခိုင်းဒါဖြင့်ရှေ့ပိုင်းကအနိစ္စလက္ခဏာနောက်ပိုင်းကတမာရိထိဘယ်ကိလေသာရှားခိုတာပါသေးလားမပါဘူးမပါဘူးကိလေသာရှားကိုအနိစ္စလက္ခဏာနဲ့တမာရိထိရှားဒီနှစ်ခုရှားတဲ့မှာဒကာရမတို့သိတဲ့အတိုင်းဟောရရှေ့ပိုင်းကအနိစ္စလက္ခဏာနောက်ပိုင်းကမဂ္ဂင်၅ပါးဆိုတော့တမာရိထိနော်မဂ္ဂင်၅ပါးဆိုတော့တမာရိထိမှာဒီရှားမှာ ဘာဝင်သေးလဲဒါဖြင့်တရားဓမ္မတို့တခြားသောပုဂ္ဂိုလ်တွေတော့ဥပဒနာယောဂီပုဂ္ဂိုလ်မှာတမာရိတိအလုတ်ကိုမလုတ်တဲ့ပုဂ္ဂိုလ်တွေကြတော့ကိုရှေ့ပိုင်းကတော့အနိစ္စလည်းရှိတယ်အနိစ္စလက္ခဏာလည်းခင်ဗျားတို့ကမကြည့်လေသူကတော့အနိစ္စရဲ့လက္ခဏာရဲ့တော့ပြောနေတာပြောပေမဲ့ခင်ဗျားတို့ကမကြည့်ဘူးမကြည့်တော့ဘာဖြစ်နေတုံးဆိုတော့မကြည့်တော့ဘာဖြစ်နေတုံးဆိုလို့ရှိရင်နာဆိုတဲ့ ဒိဋ္ဌိရင်လည်းဝင်လာတယ်မဝင်ပဲဘူးလေအော်ဒီကငါစားကျင်တာပဲခုနကငါစားကျင်တာပဲလို့မလားဘူးငါစားကျင်တာပဲဆိုတော့ငါဆိုတာဒိဋ္ဌိဒိဋ္ဌိဆိုတာလောဘနဲ့တွဲရမနေဘူးလားဒိဋ္ဌိတတံဒိဋ္ဌိတတံလောဘတတံဒိဋ္ဌိတသံယုတ်တံကိုလောဘနဲ့ဒိဋ္ဌိကတွဲနေတွဲနေတော့ဒိဋ္ဌိကိုတော့ပရိစ္ဆေသမုဂ္ဂကသူ့ခေါင်းတက်ပြီးမဆိုဘူးဆိုတော့တဏှာခေါင်းတက်လိုက်တွဲရဲ့ကြီးကိုတဏှာပြည့်စရာ ဥပါဒနာဖြစ်เสียဟောကံကြောင့်သွားလိုက်နေဆလက္ခဏာကိုမကြည့်လိုက်လို့ရှိရင်တဏှာဥပါဒံကံလာတယ်ခင်ဗျားလည်းညာနဲ့ရှင်းတယ်ရှင်းအောင်ဆိုတော့ဒိဋ္ဌိဥပါဒံကံတပည့်ကြဒိဋ္ဌိအဲဒိဋ္ဌိကြီးသွားတော့ဒိဋ္ဌုပါဒံမဖြစ်ဘူးလားဒိဋ္ဌုပါဒံဖြစ်ရဒိဋ္ဌုပါဒံဆိုတော့ဥပါဒနာဖြစ်ရကမ္မဟောဒီလိုသွားမှာပဲတပည့်ကြဩဒါ မကြည့်မိလိုက်တဲ့အတွက်ဘာများဖြစ်သွားပါလိမ့်မလို့ဆိုတော့ပရိစ္ဆာသမုပ္ပါဒကာရမတို့အလယ်ကဖောက်ပြီးစလာတယ်ဘယ်ကစအလယ်ကဖောက်စတယ်ဆိုတော့အဝိဇ္ဇာကမစဘူးသူကอืมဥပါဒံကံကနေစတယ်တဏှာဥပါဒံကံကနေစနေတော့ဒကာရမတို့ဒီဥစ္စာခမရတို့ဘာလုတ်ထားတုံးလို့မေးဖို့မလိုဘူးလားကံလေးလုတ်ထားတယ်ခင်ဗျာဘယ်နဲ့ဆိုကြကံလုတ်ထားတယ် တကယ်ကျေကံလောက်တာတော့ဘာလို့ဖို့တော့လို့မေးလို့ရှိရင်ဖြင့်အိုးကာမိကံဘကံစီမံရသွားမလို့ကံလောက်ထားတာဘယ်နဲ့ဆိုကြကံစီမံရသွားမလို့ကံလောက်ထားတာကောင်းပြီဒီနေ့စီမံရသွားဖို့ကံပေါင်းဘလောက်လောက်တုံးနဲ့တမာရိရှိမဝင်လို့ရှိရင်မရေတွက်နိုင်အောင်လုပ်တယ်ဆိုတော့ဒကာဓမ္မတွေကံတရားအများကြီးစုမိတယ်လို့မဆိုနိုင်ဘူးဘလောက်စုမိပါ မရင်မတတ်နိုင်စုပြီကောင်းပြီဘ누구ကစုထားတော်မဲဖို့မလုပ်ဘူးလားဒီကံတွေကလေလိုလွန့်သွားပြာတွေကောင်းရင်ယူပြီးပြလိုက်တဲ့ကလေကနေယူဆောင်သွားလို့ဒီနေရာမှာပြာမရှိတယ်လို့ဒီကံတွေကလွန့်သွားဖို့ကောင်းတယ်သူလည်းအိဋ္ဌတရားတွေပဲလွန့်သွားဖို့ကောင်းတယ်လို့ခင်ဗျားတို့မဲဖို့ကောင်းဘူးနော်ဒီလိုယူပါတဲ့ဓမ္မတို့ဒီလိုယူပါတယ်ဒီကံတွေကပြာလိုလွန့်သွားဘူးနော် ဘာဖြစ်လို့လဲဆိုတော့သူရှင်နာကတဏှာတို့ဥပါဒံတို့ကမရှိဘူးလားရှိပါဘူးတဏှာဥပါဒံတွေကတခါတော့သိသိထားတဏှာဥပါဒံတစ်ခုကဘာလောက်ထားလဲသိသိထားဒါဖြင့်တဏှာဥပါဒံတို့ကသိသိပြီးဒီကလာထားတော့တဏှာမချုပ်တွေ့ကံမချုပ်ဘူးတပည့်ကြရတဏှာမချုပ်တွေ့ကံမချုပ်ဘူးဒါဖြင့်တဏှာမချုပ်တွေ့ကံမချုပ်တော့ဘူး တဏှာကပြတ်တော့နာအနုတ္တရသဘောနဲ့ကိမ့်မနေပဲဘူးလားကိမ့်နေတော့ခမည်းတော်စုထားတဲ့ကံလေးတကံကိုတဏှာဥပါဒံတို့ကလွတ်ပေးလိုက်တယ်ငရဲဟုတ်တစ်ခုလွတ်ပေးလိုက်တယ်ဟုတ်ကံကုံမလားအကျိုးပေးကုံလို့ရှိရင်သူစုထားတဲ့ကံတကံလွတ်ပြန်တာသူကစုသမားဒါကြောင့်တဏှာသိပ္ပိညီလို့အင်္ဂုတ္တမှာဟောတယ်တဏှာတဏှာဒီသိပ္ပိညီအကျိုးသမားနဲ့တူကြီးกว่าတယ်တခါတည်းအဆက်မပြအောင်တခါတည်းဆက်ဆက်ပြီးတခါတည်းထားတယ်กว่า သဘောကျစုဆောင်ထားတယ်ကွာခင်ဗျားတို့ကံတွေကိုအဟောတိကံမဖြစ်ဘူးပြာလိုလွတ်မသွားရအောင်တဏှာဥပါဒံကဒကာကျဲအမြဲတမ်းစုတာဒီကံငရဲကြလောင်ပေးလိုက်နှစ်ပေါင်း900တစ်ထောင်ငရဲကြနေပြီကဲကံတော့ပြီးလာပြီဆိုတော့ဒကာတက်တက်နိုင်ပါမလားလို့မေးတော့ဟိုတက်မဲ့ကြံတော့ကံကုန်ကံနေတည်းဒကာဟုတ်ပြန်လားသဘောကျကဲဟို900တစ်ထောင်ခံပြီးပြန်ပြီဒကာကျဲဒကာအောင်လို့ ကုန်မလားသူကလောက်မလားတဏှာဥပါဒံကငါကသူစုထားတာသူစုထားတာကကုန်ရင်လွတ်ပေးရင်ကုန်ရင်လွတ်ပေးရင်ဆိုတော့ကျွတ်တို့တက်ခွန်မှာပါရလားဒါဖြင့်ကောင်းပြီဒီကံနေစုထားတာဘယ်သူတော့မှလက်သက်ရှာတဏှာဥပါဒံတဏှာဥပါဒံဒီကားလို့ဆိုရင်အချုပ်သမားတဲ့သူဒီကားလို့ဆိုရင်တခါတည်းဒီဟာတွေမပြောက်မပြည့်ရအောင် တခါတည်းအဝိုးကစုပ်မသွားရဘူးဟိုဝိုးနဲ့ဒီဝိုးကွဲမသွားရအောင်တခါတည်းသူကနေပြီးဆက်ဆက်ထားပြောက်ပြက်သွားအောင်လုပ်ကြလားလုပ်ပါဘူးအဲ့ဒီတော့ခမည်းတော်အခုရေးကြည့်နေတာကသမာဓိဖြည့်ဆရာဘုန်းကြီးကပြောအမှန်ကန်မြင်တာပါတဲ့အဲ့ဒီသမာဓိဖြည့်မဲ့ကောင်ကိုဒီကြားကတွန်းလိုက်မှဒီကတဏှာဥပါဒံကချုပ်ဒါသိသိသွားတယ်လူသိသိထားတယ်လူချုပ်သွားတော့ဟိုသိသိတဲ့လူကမရှိဘဲနဲ့ဒီ ကံထုတ်ကြီးရပြောက်ရသဘောကျဒါကြောင့်ဘုရားခင်ကိုရမေကြီးကကုသလံအကုသလံဇာကုသိုလ်အကုသိုလ်နှစ်ခုငါဆွန့်လိုက်ပြီကွာဒါကြောင့်ဘုရားဖြစ်လာသဘောကျဝဋ္တကုသိုလ်တွေကိုဝဋ္တကုသိုလ်ကံတွေကိုလည်းတဏှာဥပါဒံကရှုပ်ထားတာအပယ်သွားမှအကုသိုလ်ကံတွေရောအဲ့တော့စုထားတဲ့လူကိုခမည်းတော်ကမဲ့နဲ့တတ်နိုင်တာမတတ်နိုင်ဒီကံကဟောတိကံဖြစ်မှာမဟုတ်ဘူး ဖြစ်ပါမလားဒါကြောင့်သစ္စာ၄ပါးဟောတော့ကိုသမုဒိယသစ္စာသေးဟောဒီကံနေအကုန်သေးတယ်ကွာဆိုပြီးဒါသမုဒိယသစ္စာသူသေးကံနေပဲနဲ့နေတော့ဒါဖြင့်ကံတတ်ရမှာလားသမုဒိယသစ္စာတတ်လိုက်ရမှာအဲသမုဒိယသစ္စာတတ်လိုက်လို့ရှိရင်ဒကာဓမ္မတို့လိုရာကိစ္စပြီးတယ်တတ်ဆိုတာကရှိပြီးသားတတ်ရမှာလားဟုတ်လား အာဒီဥစ္စာတွေဒီကားလို့ဆိုမရှိတာတတ်ရမှာလားလို့မေးဖို့မလိုဘူးလားမေးဖို့လိုတော့ကိုဒကာဓမ္မတို့သတ်ဆိုတဲ့တရားတွေကားလို့ဆိုလို့ရှိရင်ဖြင့်အကြောင်းတိုက်ဆိုင်လို့ရှိရင်ဖြင့်မက်မလာလို့ရှိရင်ဖြင့်ကျွတ်တော့သာနာမှာဒီတဏှာဥပါဒံကစုထားတဲ့ကံမောင်းဟာရေတွက်နိုင်ရလားမရေတွက်ပါဘူးအခုမြင်ရသလားလို့ပြောပြန်တော့လဲမမြင်ရဘူးမမြင်ရဘူး မမြင်ရပဲမလားမရှိဘူးလားလို့မေးတဲ့အခါကျလို့ရှိရင်ဖြင့်တဲ့တဏှာဥပါဒံကစုထားတဲ့တွေ့ချုပ်ပြောက်ပြီးနေ냐ဆိုတော့တတ္တိတွေကမချုပ်ဘူးတဲ့အထေတော့ချုပ်တယ်တဲ့တတ္တိကမချုပ်တာဘူးကြောင့်မချုပ်တာတော့ဆိုရရေးမိကြတဏှာဥပါဒံရှိနေတယ်တပည့်ကြဒါပြဥပဒနာညာနဲ့ရှေ့ကအနိစ္စဤအနိစ္စနဲ့လက္ခဏာမြင်အောင်ကြည့်လိုက်စမ်းပါမြင်အောင်ကြည့်တော့ဒါဗာဒိဋ္ဌိဖြစ်သွားတယ် သမာဓိဖြစ်သွားတော့ဒကာရမတို့ဒီပေါ်မှာဒိဋ္ဌိနာဘောရှိသေးရဲ့မရှိပါဘူး။နောက်စားမရှိပါဘူး။မရှိတော့ဘူးဒီပေါ်မှာမရှိတော့ဘူးဒကာရမသူဝင်လိုက်တဲ့အတွက်သူတို့ဝင်ဖို့မရဘူးကြားတယ်နမသူတို့နှစ်ခုကနာငေါ့စာလုံးမယ်အဲ့တော့စုထားတဲ့စုထားတဲ့တရားကိုတတ်လိုက်မှန်ပါဗျာစုထားတဲ့တရားတတ်လိုက်တော့စုပြီးသားတွေကအလကားဖြစ်သွားတယ်မှန်ပါ ရှင်းမလားစုထားရတဲ့တရားကိုတတ်လိုက်တဲ့အတွက်စုပြီးသားပစ္စည်းတွေဘာဖြစ်သွားအဲ့ဒါကြောင့်နမွင်ဘုန်းကြီးလုံလောက်ပြောပြပါဝေဒန်နေရမင်းလက်ထက်ကလှူလိုက်တဲ့အလှူကြီးဟာအကျိုးသာပေးနေမယ်ဆိုလို့ရှင်ဘုရားကုံဖြစ်ဘူးစိတ်ချလူပြည်နတ်ပြည်ကအကျိုးပေးကုန်နိုင်မှာတို့တော့ဘာဖြစ်လို့ကုန်သွားကြုံဘုရားဖြစ်တဲ့ရောက်ပြီးနိဗ္ဗာန်တော့ဝင်သွားပါလိမ့်မလဲလို့မေးဖို့မလိုဘူး စုထားတဲ့တရားတွေကိုဘောဓိပင်နဲ့ရှုပလင်ရင်မှာတဏှာပြလက္ခဏာသတ်ပလိုက်ရင်းမိဗလားတဏှာပြလက္ခဏာသတ်လိုက်တဲ့အတွက်ဝဋ္တကံတွေလည်းမကုန်သေးဘူးလားဝဋ္တဖြစ်တယ်ဝဋ်ထဲလေမှာအကုသိုလ်ကံတွေရောဒါကြောင့်ခမရတဲ့နမကာမှာကုသလံကုသလံစာကုသိုလ်နာကုသိုလ်ငါဆွန့်လိုက်တယ်လို့ပြောတယ်ဒါပြောရင်းမိဗလားသူ့စွန့်တာလားတဲ့ပြောတော့ तू အကျိုးကိုစွန့်တာစင်စစ်တာစုထားတဲ့အကြောင်းအကြောင်းတတ်ပလိုက်လို့သူစုံပြီးသားဖြစ်သွားတယ် သဘောကျဒါဖြင့်ဒကာဓမ္မတို့ကံနဲ့ကိလေသာဘယ်ဟာကြောက်ရှာကောင်းဒါကြောင့်စဉ်းစားကြည့်ပါလားဝတ်သုံးပါးကြသူကဘာဝတ်ဆိုရမလဲကိလေသာဒီကံကပြီးတော့မှငရဲတွေဘာတွေကဒါဖြင့်သူကရေတော့မြင်ပါလားရှင်းမလားဒါဖြင့်ရေတော့မြင်ဖြတ်လိုက်လို့ရှင်းဖြင့်အလဲပင်လုံးကြီးကထားအညွန့်ပေါက်ဖို့မရှိပါဘူးရှိသေးရဲ့ကကျေနပ်ပလား ဩဒါဖြင့်ဒကာဓမ္မတို့ယနေ့ရှုခိုင်းတဲ့အချက်ကလေးဟာကဘိုးပြလုံနေတာကိုဆိုတာပေါ်လာပါဒီခင်ဗျားတို့တမာဒိဋ္ဌိတာမလာမယ်ဆိုရင်ဒီမိစ္ဆာဒိဋ္ဌိကနောက်ကလိုက်မလို့မလိုက်ကြဘူးလားဒါဖြင့်ဒကာဓမ္မတို့ရှေ့ဘင်းကစားကြံတဲ့စိတ်ကလေးကဘာလို့ညံနဲ့ကြည်စံဟောဒီနောက်ကညံနဲ့မရှိတဲ့လက္ခဏာလေးမတွေ့ရဘာတွေ့တော့နိစ္စလက္ခဏာတွေ့ ဘာနဲ့တွေ့ကြုံလို့မေးတော့အန္တဓမ္မရိဓိနဲ့တွေ့တော့နောက်ကဓမ္မရိဓိမိစ္ဆာရိဓိတွေကအဲငါစားကျင်လာလို့လိုက်မှဒိဋ္ဌိတွေကသေကုန်သေကုန်တော့ဒိဋ္ဌိတွေတော့ဒိဋ္ဌုပါဒံကရောမသေးဘူးလားအင်းသေးတဲ့အခါကျတော့ဥပါဒနာပြည့်စရာကာမဘောကလာခြင်းလို့ဟောကံလည်းမလာတော့ကာမဘောပြည့်စရာဇာတိဆိုတဲ့ဒုက္ခတွေရောဩဒါဖြင့်လက္ခဏာမြင်မှုပါနောက်ကကိဒိဋ္ဌိကိုလည်းပေမှုပါလား ကာမကိလေသာဘောလည်းဖြတ်မှုပါလားကာမဘောရောဝိပါကဘောဘောဩဒါဖြင့်ဒိဋ္ဌဓမ္မအကျိုးပေးတာပါလားဆိုတော့မဲ့ဟာအကာလီကောဆိုတော့ तू လဲဝင်ရော तू လဲချုပ်မှန်ပါဗျာ तू မဝင် तू တက်လာလားမှန်ပါဗျာဒါကအနိစ္စဓမ္မမြင်လို့ရှိရင် तू ပဲတခါတည်းဥစ္စာငါစားကြတယ်ဆိုပြီးဒီဒိဋ္ဌိကဝင်လာတယ် ခொနကစားကျင်တာလေးကနာပဲလို့သူကလုပ်ပလိုက်မလုပ်ဘူးလားတခါတော့ဒိဋ္ဌိပါဒမှမလာဘူးလားငါစားကျင်တာကြာလာပြီဆိုတော့ဒိဋ္ဌိပါဒကြီးကမကြည့်ဘူးလားဒိဋ္ဌိပါဒနာပြည့်စရာဒိဋ္ဌိပါဒဆိုတော့ဥပါဒံဖြစ်သေးဘူးလားဥပါဒနာပြည့်စရာဟောကမ္မဘောဆိုကာယကံဝစီကံနဲ့တခါတော့ပကံဆေးလို့ဆေးဥခွက်စီရှိတယ်စီသွားလို့သွားမလာဘူးလားအဲဒကာရမတို့ဒါ မညမဝင်နိုင်သေးတဲ့ကာလပတ်လုံးမှာဒိဋ္ဌိပါဒာနဲ့ကံရလိုက်နေမှာကဲမညံလေးနဲ့ဒကာဓမ္မတွေကအနိစ္စဤလက္ခဏာကိုမညံကမြင်လိုက်ပြီဗျာဒိဋ္ဌိပါဒံစမချုပ်ဘူးချုပ်ပါပါဗျာသိကြပါလားဒါဖြင့်ဒိဋ္ဌိကဟုတ်ပါရဲ့လားဟုတ်ပါဗျာဒါဖြင့်သောတာပန်တည်ခြင်းဘာတတ်ရမှာလဲဒိဋ္ဌိတတ်ရမယ်ဆိုတာပေါ်လာဘူးလားရှင်းမလားဒကာဓမ္မတွေကဲဒကာကျွန်းနေရကြ ဒါရင်ဘယ်စိတ်ပေါ်ပေါ်ပေါ်လာတာပါပါလေညံနဲ့ကြည့်လိုက်တော့မရှိတဲ့လက္ခဏာပေါင်းလိုက်နိစ္စလက္ခဏာဒါဖြင့်ရှင်းပိုင်းကအနိစ္စလက္ခဏာနောက်ပိုင်းကမရှိတာသိတာပါတော့ဒါဖြင့်အနိစ္စလက္ခဏာနောက်ကသမာဓိရှိလိုက်သောကြောင့်သက္ကာယဒိဋ္ဌိမိစ္ဆာဒိဋ္ဌိပြုတ်ဒိဋ္ဌိပြုတ်တယ်ဆိုတာသဘောကျ။ကောင်းပြီဒိဋ္ဌိပြုတ်ရင်သောတာပန်တည်ရမယ် မတည်ပါနဲ့ဆိုလို့မရပါဘူးဆိုတာတော့သိကြပါလားဒါဖြင့်ဒကာဓမ္မတို့ဒီဥစ္စာရှုပေးကြပါမရှုဘဲနဲ့ဒိဋ္ဌိပြုတ်တယ်ဆိုတာတော့အလကားပြောနေတာလို့သာမှတ်ပေးပါတပည့်ရဒါဖြင့်ဘယ်တရားပေါ်လာလားပေါ်လာတာအိဋ္ဌာကြည့်လိုက်လို့မရှိတာလက္ခဏာရှင်းမလားဘယ်တရားပေါ်လာလားပေါ်လာတာဒုက္ခကြည့်လိုက်လို့မရှိတာအဲဒုက္ခလက္ခဏာ ဘယ်တရားပေါ်လာလဲပေါ်လာတာဒီနတ္တာကြည့်လိုက်တဲ့အခါလက္ခဏာပေါ်လာတယ်ဒါဖြင့်လက္ခဏာမြင်မှမှန်ရောက်သဘောကျလက္ခဏာမြင်လိုက်တော့ကိုနာဆိုတာဝရှိသေးတယ်ရှိပါဘူးနောက်စားမရှိပါဘူးဒါပြန်အတ္တနဲ့အတ္တနိယံပြုတ်ဘူးလားရှင်းမလားကဲတော့ယမနေ့ကဝတ္ထုကိုနည်းနည်းစကြစို့တရားဓမ္မတို့နော်ရှင်ခေမကကဇီရောကြောင့်မှသတင်းသုံးတယ်တရားဓမ္မတို့ ဗျာကြီး60ကကောသမိပြည်မှာနေတယ်အဲ့ဒါရှင်သာရကကိုသွားပြီးဒီကလာခေရှိမကရှိသွားလိုက်ဆံခွာမင်းမေးစီဆံကျမ်းမာပါရဲ့လားချမ်းသာပါရဲ့လားဆိုပြီးရိုင်း60ကဒါရကဆိုတဲ့အငယ်ဆုံးရန်ကိုအမေမလွတ်လိုက်ဘူးလားလွတ်လိုက်တော့ဟိုကဒီမကရှိရောက်သွားတယ်ရောက်တဲ့အခါရှင်ဘုရားရိုင်း60ကမေးခိုင်းပါတယ်ဘုရားကျမ်းမာပါရဲ့လားချမ်းသာပါရဲ့လားဟာငါမကျမ်းမာဘူးကမချမ်းသာဘူးကဝေဒနာတွေရှေ့တာတိုးနေတယ် နောက်မဆုတ်ဘူးกว่าတော့မင်းရန်ကြီး60ရှောက်ချီဆိုတော့ရှောက်အသွားတစ်ခေါက်ပြန်တစ်ခေါက်ဖြစ်သွားတော့ပေါ့နောက်ရန်ကြီး60ကဒါကသွားယူအောင်กว่าဒုတိယကောက်ဒုတိယကောက်သွားယူပါဦးဒုတိယကောက်သွားယူပါအောင်ဆိုပြီးတိုက်တွန်းလိုက်ပါတယ်တိုက်တွန်းလိုက်သွားတဲ့အခါကျတော့ရန်ကြီးတွေကဒုတိယကောက်ပင်လွှတ်လိုက် မင်းသွားတဲ့ခါကွာတဲ့ရှင်ခင်ကခန္ဓာ၅ပါးရှိတယ်အဲ့ဒီဥစ္စာငါငါဥစ္စာများဆွဲသေးသလားလို့မေးခဲ့ဆိုတော့ဒါကသွားပြန်တယ်ဒုတိယခေါက်အင်းမင်းလာသလားလာတယ်ဗာမယအရင်ကြီးတွေကလျှောက်ကိုင်းတော့ရှင်မြတ်ခန္ဓာ၅ပါးရှိတယ်ဘုရားဟောထားတာမဟုတ်လားအဲ့ဒါငါငါဥစ္စာဆိုတာများဆွဲသေးသလားလို့မေးခိုင်းပါလေဗျာအေးကွာဘုရားဟောတာတော့ခန္ဓာ၅ပါးရှိတာပဲတော့ငါငါဥစ္စာတော့မဆွဲဘူးလို့လျှောက်လိုက်စမ်းပါဆိုတော့ အနာဂံတည်တယ်ကြောင့်ပြောလိုက်သဘောကျလားနှခေါက်ပြန်သွားပြီနော်အဲ့ဒီရန်ကြီးသွားလျှောက်တော့ရန်ကြီးကဒါတကဘယ်နဲ့တော့ဟိဟိုငါငါဥစ္စာခန္ဓာ၅ပါးပေါ်နေမရှိပါဘူးတဲ့ခင်ဗျာဆိုတော့ဒါဖြင့်ကွာသွားမေးကြည့်ပါအောင်ကွာမင်းတစ်ခေါက်သွားပါအောင်မင်းပြမနဲ့တော့မအောင်မင်းနဲ့အရှင်ဘုရားခန္ဓာ၅ပါးကိုငါငါဥစ္စာမရှိလို့ရှင်အရှင်ဘုရားရန်တာလားလို့မင်းသိချာမေးစမ်းလူကြီးတတိယကောက်မသွားရဘူးသွားတဲ့ခါကျတော့ ခေမကနဲ့သွားတွေ့ပြန်တယ်တွေ့တဲ့အခါရှင်ခေမကကိုမေးပြန်တယ်ရှင်မရိုင်း60ကတပည့်တော်ထွက်တယ်လားပြန်တယ်အေးဘာမှပြောခိုင်းနေဦးကွာအရှင်မရခန္ဓာ၅ပါးငါငေါ့စာမရှိတော့ဘူးတက္ကရာရီပြုတ်ပြီလို့ပြောလိုက်တဲ့အတွက်ဒီလိုပြုတ်တယ်ဒီလိုငါငေါ့စာမရှိလို့ရှင်ရန်တာဖြစ်ပလားလို့ကိုမေးခိုင်းလိုက်ပါတယ်ဗျာလို့အဲကွာဓမ္မယန်းကြီးတွေလျှောက်ပါခန္ဓာ၅ပါးကိုတော့ဖြင့်ငါငေါ့စာတော့ငါမကြည့်ပါဘူးတဲ့အနိစ္စလက္ခဏာငါမြင်တယ် သဘောကျဒုက္ခလက္ခဏာကိုအနတ္တလက္ခဏာကိုနဲအနိစ္စလက္ခဏာအနိစ္စနဲ့လက္ခဏာကအနိစ္စလက္ခဏာမြင်တာကသမာဓိအဲ့ဒါသူသမာဓိကြီးတော့ဖြစ်နေပြီဆိုတော့သောတာပန်တည်ပြီလို့ပြောလိုက်တို့တော့လေတဲ့သောတာနာငါဥစ္စာတော့မရှိပါဘူးကွာတဲ့နာငါဥစ္စာလည်းမရှိတာမှန်ပါပဲရမ်းတာလည်းမဟုတ်သေးဘူးလို့ပြောလိုက်စမ်းပါဆိုပြီးပြန်လွှတ်လိုက်တယ်တခါသိရနော် အဲ့ဒီပြန်သွားတဲ့ခါဘယ်လိုဝိရင်း60ကမေးလိုက်အာသူငါခန္ဓာ၅ပါးတော့ငါငါဥစ္စာတော့မရှိပါဘူးဗျာအိဋ္ဌနဲ့လက္ခဏာကိုသူအမှန်ကန်မြင်တဲ့သမာဓိရှိတော့ရပါတယ်ရန်တာတော့မဟုတ်သေးဘူးတဲ့ဆိုသူသောတာပန်တရားအနာဂံဒီတယ်လို့သေချာပြောတယ်သဘောကျရန်တာတော့ဖြစ်ပလားရန်တာတော့မဖြစ်သေးဘူးဆိုတာသူပြောလိုက်ရန်တာတော့မဖြစ်သေးဘူးလို့ပြောရဆိုတော့ ဒါဖြင့်ယန္တာတစ်ခေါက်တွားယုံกว่าဒါဖြင့်ယန္တာမဖြစ်သေးလို့ရှိရင်ဖြင့်ခန္ဓာ၅ပါးပေါ်၌အရှင်ဘုရားဒီကားလို့ဆိုလို့ရှိရင်ဒါရကဟေကိုကမေးကြည့်ဦးကွာငါငါဥစ္စာလို့မစွဲဘူးရန်တာလည်းမဟုတ်သေးဘူးဆိုလို့ရှိရင်ဖြင့်တဲ့ဘယ်လိုကြောင့်မဟုတ်သေးတာတုံးဆိုလို့ဆိုတာသွားမေးကြည့်ဦးကွာဆိုပြီးမေးခိုင်းလိုက်တဲ့အခါကျတော့သွားမေးလိုက်တဲ့အခါမာရကဓမ္မတို့မှတ်ထားကြပါခန္ဓာငါးပါးကိုငါငါဥစ္စာတော့မရှိတော့ပါဘူး သဘောကျခန္ဓာ၅ပါးငါငါဥစ္စာတော့ဖြစ်တကယ်တော့မရှိတော့ဘူးသို့တော့ငါလိုလိုထင်းနေတယ်ဖြစ်ကလေးကတော့ရှိသေးတယ်ဒါလေးမနေ့ကလည်းပါတော့ပါပြီမာနငါလေးတော့ကြံနေတယ်ဒိဋ္ဌိငါမကြံဘူးဒါသူဖြေလိုက်သဘောကျလားဘာကြံဒိဋ္ဌိငါတော့ခန္ဓာ၅ပါးအပေါင်းကိုတော့ဖြင့်ငါလိုလိုတော့ထင်းနေသေးတာပဲတဲ့ တကယ်ရှုလိုက်တဲ့အခါတော့အော်ဒီဥစ္စာငါတော့မဟုတ်ပါဘူးဆိုတာလည်းဒီသေချာချာသူမြင်ပါတယ်ဖြစ်ပြီးပြနေတဲ့နိစ္စလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာသူဧကမြင်ပါတယ်တို့တော့ပေါင်းနေတဲ့အခါကျလည်းရှင်းဖြင့်ငါလူတို့တော့ထင်းနေသေးတာပဲဒါလေးသူဖြေလိုက်တဲ့ဒါရကသွားပြောတယ်ရင်များခန္ဓာ၅ပါးကိုငါကောက်စားလို့တော့မစွဲပါဘူးတဲ့တို့တော်လည်းဒီခန္ဓာ၅ပါးအပေါင်းကြီးကိုတော့ဖြင့်ငါလူလူထင်းတဲ့အရေးကလေးတော့ရှိသေးတယ်လို့ပြောပါတယ် ဒါနဲ့ပဲဒါတကအေးသွားကြည့်ပါဦးကွာမေးကြည့်ပါဦးဟိုတရားနာတာနော်ဒီကဖြေတာဟိုကနေပြီးတရားနာနေတယ်လို့မှတ်ရမှာအဲ့ဒါခွင့်ငါငေါ့တာမရှိဘူးလို့ဒီကရှင်ခေမကပြောလိုက်တော့ဟိုပုဂ္ဂိုလ်တွေကလည်းခန္ဓာ၅ပါးကိုအိဋ္ဌလက္ခဏာကိုမြင်အောင်သူတို့ကသူတို့ကြည့်ပြီးဒီကလာနေတဲ့တွေ့ ဒါတကခေမကတင်တဲ့အတိုင်းရှိပြီသူတို့လုတ်တဲ့အတွက်ရဟင်းလျှောက်ဆရာလည်းသောတာပန်တည်ကြတာပဲဒီကအပြာမှာသောတာပန်တည်တာပဲသောတာပန်နာဂနာဂကြောင့်တည်ကြတယ်ဒါနဲ့ကရိယာအခောက်လာပြီးဒီကလာရှင်ဗျာတဲ့ဒီခန္ဓာ၅ပါးကိုတော့ငါလို့တော့ငါဟူ၍တော့မယူတော့ဘူးဆိုတာတော့ရှင်ဗျာပြောပြီငါလို့လို့ထင်တယ်ဆိုတဲ့အဓိပ္ပာယ်ကရဟန်းကြီးတွေကမဲခိုင်းတယ်ရှင်ဗျာ ရုပ်တရားကိုငါလိုလိုထင်တာလားသို့မဟုတ်ရုပ်မှတပါးငါလိုလိုထင်တာလားဝေဒနာငါထင်တာလားဝေဒနာမှတပါးငါလိုလိုထင်တာလားအဲ့ဒါမေးခိုင်းတယ်ဖေ။ဘွာတဲ့မင်းလည်းအခု၃កောက်တောင်ရှိနေပြီတဲ့လားသွားရနဲ့ငါကိုယ်တိုင်မဲ့လိုက်ပြီးဖြေပါတော့မကွာတောင်မွေးလေးပါလေယူကမင်းနိုင်ငံတော့သွားရအောင်။ရန်ကြီး60စီသွားရအောင်ဆိုပြီးသွားကြပါလေ။ဒကာဓမ္မတို့တရားတရားလည်းကောင်းတယ်ဒီချိန်မှာဟောမဲ့ပုဂ္ဂိုလ်လည်းနာခံတော့ ဟိုမှာလည်းနာဂံဒီနဲ့နေပြီရန်တော့ဒီဖို့ပြောကြမှာပဲမှတ်ရလိမ့်မယ်။ကောင်းပြီဒါနဲ့ပဲသွားကြကတောင်းမွေးထောက်ပြီးသွားကြတဲ့ခါကျတော့ရန်ကြီး60နဲ့ခဏကအနာဂံခေမကနဲ့တွေ့ကြတာပေါ့ဗျာ။တွေ့ကြတော့ခေမကမင်းငါတို့မေးပြကြည့်ကွာမင်းကခန္ဓာ၅ပါးတော့ငါရလို့တော့တကယ်မယူတော့ပါဘူး။တပါးတပါးငါရလို့တော့မယူပါဘူး။အပေါင်းအစုကြီးကြတော့ငါလိုလိုထင်တယ်ဆိုတဲ့ဥစ္စာ ရုပ်ကိုထင်တာလားရုပ်မှတစ်ပါးထင်တာလားခုနကပြောတဲ့အတိုင်းပေါ့ဗျာလဝေစိတ်ကိုထင်တာလားစိတ်မှတစ်ပါးကိုထင်တာလားလို့မေးလိုက်မေးလိုက်တော့ဗျာတဲ့ရှင်များတပည့်တော်တော့ဖြင့်ရုပ်ကိုလည်းမထင်ပါဘူးရုပ်မှတစ်ပါးလည်းမထင်ပါဘူးသဘောကျစိတ်ကိုလည်းမထင်ပါဘူးစိတ်မှတစ်ပါးကိုလည်းတပည့်တော်ဒီကားလို့ဆိုလို့ရှိရင်ဖြင့်မထင်ပါဘူးတဲ့မထင်ပါဘူးတဲ့အဲ့တော့ သို့တော်လည်းတဲ့တပည့်တော်ဖာဒီအရေးရောင်လေးအပေါင်းစုမှာအရေးရောင်လေးရှိနေတယ်။တစ်ခုတစ်ခုစီကြတော့မထင်ဘူး။ခန္ဓာငါပေါက်နေတဲ့ခါကျတော့ငါလိုလိုချင်းနေသေးတယ်။အဲ့ဒါမာနငါလိုမှတ်ရမယ်။သဘောကျလား။ကောင်းပြီဒါတိုင်းပြားတဲ့ရှင်ဘုရားတို့တပည့်တော်ဥပမာနဲ့တော့ပြောပြရသည်။ဟေးတိုင်းပြောတာပေါ့။ဒီဗြဟ္မဇာဘန်းဆိုတာရှိပါတယ်ဗျာတဲ့ ဘုရမကြာပန်းမှာနန်းကြည့်တဲ့ခါကြလို့ရှိရင်ဖြင့်တဲ့အင်းဒါအရှင်းလေးကမှွေးတာလားအရွက်ကမှွေးတာလားဝတ်ဆံကမှွေးတာလားအယိုးကမှွေးတာလားလို့မေးလို့ရှိရင်တော့ဖြင့်ဒါဘယ်ကမှမှွေးတယ်လို့မဆိုနိုင်ဘူးတဲ့မဆိုနိုင်ဘူးနော်တခုလုံးကြာရိုးကနေကင်ပြီးနှာခေါင်းနဲ့တို့လိုက်တဲ့ထိလိုက်တဲ့ခါကျတော့တခုလုံးကတော့မမှွေးဘူးလေဒီမှာလည်းပြီးတော့အပေါင်းကြငါတို့လိုထင်းနေတယ် သဘောကျအင်းအချက်ကလေးကိုလည်းနာအချက်ကလေးတစ်ခုတည်းကိုတော့လေသူငါမထင်ပါဘူးတဲ့ဝိဇ္ဇာလေးတစ်ခုတည်းလေမထင်ပါဘူးတဲ့ခန္ဓာငါကအစိတ်စိတ်စိတ်ငါမထင်ဘူးအပေါင်းကြတာတော့ငါထင်နေတယ်အဲ့ဒီငါကဒကာဓမ္မတွေမှတ်ပါဒိဋ္ဌိငါမဟုတ်ဘူးပါပါလေဘယ်သူအနာရဏံပြီးပြီးပေါ့ဗျာသဘောကျ အဲ့တော့သူပြောတဲ့ဥပမာဟာလေတပည့်တော်ဥပမာနဲ့ပြောပါမယ်ရှင်ဘုရားတို့တဲ့ဘုရုံမကြာပန်းရှိတယ်အဲပွင့်ချက်ကလေးတွေကြာချက်ကလေးတွေအနံ့လားလို့မေးတယ်မဟုတ်ဘူးဖြစ်ရမှာဝိဆိုင်အနံ့လားလို့မေးတယ်မဟုတ်ဘူးဖြစ်ရမှာ ပဲဒီကြာပြီပြန်အဖြူစိမ့်အနံ့လားလို့မေးရင်ဟောမဟုတ်ဘူးဖြစ်ရမှာ ပဲတဲ့မှန်မှန်ကန်ကန်ဖြစ်ရမယ်ဆိုလို့ရှိရင်ဖြင့်ကြာတပွန်လုံးကြီးကြာတပွန်လုံးကိုပေါင်းစုပြီးဖြစ်လာတဲ့အနံ့လို့ဆိုရမှာ အပေါင်းစုပေါ်မှာတော့ငါလေးရှိပါတယ်သဘောကျအစိတ်စိတ်မှာတော့အဲသောတာပန်ကမှတ်ထားကြပါအစိတ်စိတ်ပေါ်မှာဒိဋ္ဌိကွာရင်သောတာပန်ဖြစ်တာအပေါင်းပေါ်မှာတော့ဒါသမီးပဲဒါသားပဲဆိုတော့သူမာနနဲ့ဆွဲနေရင်းပြီဗလားမာနဆိုရယ်လောဘနဲ့ရှင်တာပဲနော်ဒါကြောင့်သားရခင်တဲ့သမီးရခင်တဲ့ခင်မှုမကုန်ဘူးတဲ့ မာနဒိဋ္ဌိတဝိပယုတ်ကိုဗျဒိဋ္ဌိကတံပယုတ်ဆိုတဲ့တကယ်အပေကြမှာဒိဋ္ဌိတော့ရှိသေးလားမရှိပါဘူးအဲဒိဋ္ဌိကတဝိပယုတ်ဆိုတဲ့အပေမကြတဲ့ဒိဋ္ဌိနဲ့တဏှာလေးကရှိနေတယ်အပေမကြတဲ့ဒိဋ္ဌိကတဝိပယုတ်နဲ့လောဘလေးကတော့ရှိနေတယ်ဒါကြောင့်သားတွေသမီးတွေဆွေတွေမျိုးတွေနဲ့နေကြတာသဘောကျအပေါင်းကြတာခင်သေးတယ်အစိတ်စိတ်ကြတာအစိတ်စိတ်ကြတော့သူ့မှာခင်ရိုးကျင်ရိုးမင်ရိုးမရှိပါဘူး သဘောပါအဲ့တော့ဗျာတဲ့ဒီတိုင်းသာအရှင်ဘုရားတော့မှတ်ပါလို့ပြောလိုက်အဲ့တော့ကိုတဲ့ဒီကြာအပေါင်းမှာတော့ဖြင့်သူလဲခန္ဓာကိုယ်အပေါင်းကြီးမှာတော့ဖြင့်အင်းငါတပိတ်လာကြင်ရမလားငါတင်ငါလာယူရမလားဆိုတာလေးတော့ရှိပါသေးတယ်အပေါင်းပုံမှာတော့အစိတ်စိတ်ညာနဲ့ဝင်လိုက်တဲ့အခါကျတော့ဒိဋ္ဌိကတော့မရှိဘူးတဲ့အပေါင်းစုပေါ်မှာကျတော့မာနရှိတယ် သဘောကျဒါဖြင့်ဒါဖြင့်ဒကာဓမ္မတော့အနာဂမ်မာနမပယ်သေးဘူးလို့သူပြောတာဒိဋ္ဌိတော့ဒိဋ္ဌိတော့ပယ်ပြီးပြီဆိုတာရှင်းတ်ပါကောင်းပြီဒါနဲ့ရှင်ဗျာတဲ့အဲ့ဒီတော့ဒီလိုလုပ်ရပါလိမ့်မယ်တဲ့ဒီအနာလေးပျောက်ရှင်လို့ဒီအပေါင်းစုပေါ်မှာငါထဲနေတာလေးပျောက်ရှင်လို့ရှိရင်တော့တပည့်တော်ဖြစ်ပြပြန်လုပ်ပါသူကဟောပြန် သဘောကျဘာလို့อ่ะဖြစ်ပြပြန်လုပ်ပါတဲ့ဖြစ်ပြပြန်လုပ်လိုက်လို့ရှင်ရှင်ဘုရားတို့ရှင်ဘုရားတို့ရောတပည့်တော်ရောအားလုံးပေါ့လေအားလုံးရနာဖြစ်မယ်ဆိုတဲ့အကြောင်းသူပြောတာသူလည်းဖြစ်ပြပြန်လုပ်တာပဲအနာဂတ်ဒီပြီးမှလည်းဘာဆောက်အောင်လို့ဆိုတာလေဓမ္မတွေမေးဖို့မလိုတော့ပါဘူးဖြစ်ပြပြန်လုပ်ပါပဲ အဲဖြစ်ပြပြန်လုံးလိုက်တဲ့ခါကြလို့ရှင်ဖြစ်ပြမြင်ဖြစ်ပြမုံဖြစ်ပြဆုံးဆိုတာမလာဘူးဗျာအဲ့ဒီလာတဲ့ခါကြတော့ကိုတဲ့ဒီအနာနည်းလည်းမရှိတော့ဘူးဗျာဒီနောက်တကသရုပ်ဓာ၄ချိန်မြောက်ဖြစ်ပြဆုံးသွားလို့ရှင်ဒီအနာနည်းငါဆိုတဲ့မာနအနာလေးတောင်မရှိတော့ပါဘူးတပည့်ကြအဲ့တော့ဒီတော့ဥမာတစ်ခုပြောပြရစီတဲ့သောတာပန်တဂရကအနာဂံတို့ကအင်းဒိဋ္ဌိကပယ်ပြီးကြလားမာနကြံနေတာက ဘာနဲ့တူပါတော့လို့ဆိုလို့ရှိရင်တပည့်တော်ဥမာတစ်ခုပြောပါမယ်တဲ့ရှင်ဘုရားတို့ရိုင်း60နားလဲပါရှိကခွာတယ်တွေရှိပါတယ်ဗျာတဲ့ခွာတယ်တွေဟာရှိကတော့အခုလို့ဆက်ပြားတွေဟူဖွေးလက်တို့ဘာတို့ပေါ့ဗျာဘာမှမရှိဘူးသူတို့မှာပါပြာရည်ရမြင်းရှိရည်ဆက်ပြာရည်ဒီသုံးရည်ပေါင်းอ่ะဒီသုံးပုံရည်ပေါင်းပြီးတဲ့ကာလပြုတ်ကြဆိုးကြပေါ့ဗျာဒါနဲ့ရှိချွတ်ကြ ကြီးတော့မကျုပ်ဘူးလားလို့မေးရမနဲ့ဖြေကြ။တို့တော့ကြီးတော့ကျုပ်ပါရဲ့အဝတ်တော့ဖြူသွားပါတယ်တဲ့အနံ့ကြံ။မြင်းရှင်းနံ့တို့ဆပ်ပြာနံ့တို့ပြာနံ့တို့ကအဝတ်တော့မဖြူဘူးလား။အဲသောတာပန်သရကအနာကမဖြူတော့ဖြူတယ်အနံ့ကြံနေတယ်။သဘောကျဖြူတော့ဖြူတယ်တဲ့မာနနံ့ကြံနေတယ်။မြင်းရှင်းနံ့တို့ကောဗျာ။ဟုတ်တယ်လျှော်ရတဲ့အနံ့တွေက ဒကာဓမ္မတွေသိတဲ့အတိုင်းနဲ့မြင်းကြီးရေတို့ဟုတ်လားဆက်ပြရေတို့ပြာရေတို့ဆိုတော့သူတို့ကစွန်းတဲ့အနံ့တွေကမရှိပေဘူးလားမဖြူဘူးလားလို့မေးတော့အနံ့မကြံဘူးလားလို့မေးတော့အဲ့ဒါဒီပြင်တစ်ခုသောအမွှေးကြိမ်ရှိတဲ့ကျုပ်ထဲထဲဦးမရမယ်ညမလို့ရှင်ရနိုင်မှာဒါလည်းဖြစ်ပြပြန်လို့ဦးမရမယ်ဖြစ်ပြပြန်လို့လိုက်တော့ရတ္တမရမယ်အဲ့ဒီရတ္တမကျုပ်ထဲကိုထဲမိတဲ့ဒီနေ့ကြလေရှင်ကဒီနာကုန်ပြောက်ပြီ အဲ့ဒီကြမှာမာနအကုန်ပဲမယ်ဒါရှင်ခင်ကဟောနေတာသဘောကျကဲနေ့ပြန်မှဆုံးရလို့